အဲ့လိုမဟုတ်တော့ဘူးအဲ့ဒါလောက်ကြီးတော့မဆိုးဘူးထင်ပါရဲ့ခုနကသူပြောသလိုဒီနားချမယ်ဆိုခုရောက်သွားတာတခါလေးတော့ဖြစ်ချင်ဖြစ်တယ်ဒါမှမဟုတ်ငါဟိုပုံးတဲ့ဟိုဒီအမှတ်ကလေးလှမ်းလှမ်းပြစ်တဲ့ခါကျရင်ပြစ်ပြီးလွတ်လွတ်သွားအချင်းကိုမကြိုက်ဘူးအခုငယ်တော့လည်းမဟုတ်ဘူးတန့်ပြစ်လိုက်ရင်ငယ်တော့ဆိုတောက်နေဆိုဝင်သွားမှလားဟိုဟိုအမိုက်ပုံးနဲ့အမိုက်ကလေးပြစ်အခုစောစိုင်းနီးနီးလှမ်းပြစ်ဟောလွဲသွားနော်တခါလေးဘာလဲတခုလွတ်မယ်ထင်ပြီးတော့ခြေလှမ်းနေတဲ့ဒိုင်းနဲ့ဆိုဝင်တိုက်ပြီးကြောက်က ဒီအချိန်ဆတွေကအခုချိုရင်းလာတယ်ဒါငါအသက်60ကျော်အဲ့လိုပေါ့ကိုကိုအလိုမလိုက်တာပြောတာကိုကငယ်တော့လည်းဝယ်ထင်ပြီးတော့လုပ်ပေမဲ့လို့မရဘူးဒါဖြစ်လာတယ်ဆပါတော့အဲ့ဒါကြောင့်မို့အနတ္တဆိုတာအတ္တမဟုတ်ဘူးအနှစ်သာရမရှိဘူးအလိုမလိုက်ဘူးနော်ဒီသဘောသုံးမျိုးရှိတယ်အဲ့ဒါဒါအနတ္တသဘောတရားအကိုအလိုမလိုက်ဘူးအကိုအလိုတိုင်းမရှိဘူး तू ဖြစ်ချင်လို့ဖြစ်နေတာပဲဆိုတာ တမျိုးအဓိပ္ပာယ်ပေါ်ရင်ရင်ခဏလေးထိုင်ပြီးတော့တရားမှတ်ကြည့်နော်တရားမှတ်ကြည့်ငါရငါရစိတ်ကိုထွက်တော့ဝင်တဲ့ပုံမှာထားခြင်းနဲ့ဟာဆိုပြီးတော့ထားကြည့်ဘယ်လောက်ကြာလဲဘယ်လောက်ကြာကြာအဲ့ဒီမှာနေမလဲဟမ်ကိုယ်စိတ်ကိုနိုင်နေဆိုလူတွေငါအဲ့အဲ့လိုပဲခိုင်းနေတယ်နော်ငါစိတ်ငါနိုင်နေငါထင်တာငါလုံနိုင်နေဆိုတဲ့လူတွေဒါစမ်းမင်းတို့ဒါစမ်းကြည့်ကြမနစ်မနေဘူးဟုတ်တယ်မလားအေးအဲ့ဒါအနတ္တသဘောတရားထားပါအေးအဲ့ဒါကြောင့်မို့ အဲ့လိုအနတ္တသဘောတရားကိုမြတ်စွာဘုရားရဲရဲတော့နော်ဖော်ထုတ်တော်မူခဲ့တယ်အဲ့ဒီအဲ့ဒီချိန်ခါတော့ဆိုတာဘာခေါ်မလဲ revolution တစ်ခုပေါ့တကဘာလုံးကအားလုံးကအတ္တပါလို့ဆွဲလန့်ယူဆနေတဲ့ကြားထဲမှာမြတ်စွာဘုရားကအနတ္တဆိုတော့တခါလဲဒုဖောက်ချလိုက်တာအဲ့ဒါမြတ်စွာဘုရားရဲ့ထူးခြားချက်တစ်ခုပဲနောက်တစ်ခုကတော့ဗာလဲဆိုရင်မြတ်စွာဘုရားဟာ လူကိုတန်ဖိုးအထားဆုံးပုဂ္ဂိုလ်ဖြစ်တော်မူတယ်လူဟာအကောင်းဆုံးတတ္တဝါလို့ဆိုရင်မမှားဘူးလူလည်းအထက်တန်းကျတဲ့တတ္တဝါတွေရှိပေမဲ့လို့လူတတ္တဝါကသာဖျားဖြစ်နိုင်တယ်။မြတ်ကဖျားမဖြစ်နိုင်ဘူး။ဗြဟ္မာကဖျားမဖြစ်နိုင်ဘူး။လူလူကသာဖျားဖြစ်နိုင်။မြတ်ကဖျားဖြစ်ဗြဟ္မာကဖျားဖြစ်ရင်ဟောစရာတိတ်မရှိဘူး။ तू ကနတ်ကိုဖျားဖြစ်မှာပေါ့ဗြဟ္မာဆိုဖျားဖြစ်မှာပေါ့လို့ပြောမှာပေါ့။ဒါကြောင့်မို့ ဒီဖះမှန်ရင်လူလူကြီးပဲလူလာဖះဖြစ်နေတယ်ပြီးတော့တတ္တဝါတွေရဲ့ potential ပေါ့နော်တတ္တဝါတွေရဲ့စွမ်းဆောင်နိုင်မှုကိုလည်းပဲမြတ်စွာဘုရားဟာအတိအမှအပြည့်ဆုံးပုဂ္ဂိုလ်ဖြစ်တော်မူဆိုလိုတာကတော့မင်းတို့တွေက too weak ဟဲ့လားမင်းမင်းတို့ဖာမင်းတို့ဘာမှလုပ်နိုင်မဲ့ကောင်းနေမဟုတ်ဘူးငါကကင်မပဲဆိုတဲ့ အယူဆမှုမျိုးမြတ်စွာဘုရားမှာမရှိဘူးတကယ်ပြောရင်မြတ်စွာဘုရားကမင်းတို့ဘာသာမင်းတို့လုပ်ရမယ်တန်ត្រာမှာလွတ်မြောက်မှုကငါကမင်းတို့လုပ်မဘူးမင်းတို့ဘာသာမင်းတို့လုပ်ရမယ်မင်းတို့မှာတန်ត្រာဆွမြောက်မှုကိုလုံနိုင်တဲ့အားစွမ်းမင်းတို့မှာရှိတယ်အဲ့ဒီလိုတတ္တဝါတွေရဲ့ဒီဒီအစွမ်းပေါ့မိမိကိုမိမိတန်ត្រာမှာလွတ်အောင်လုပ်နိုင်တဲ့အစွမ်းကိုမြတ်စွာဘုရားဟာအတိအမှတ်ပြုတော်မူ မင်းတို့အမြဲတမ်းငါ့ကိုမှီးနေရမယ်ငါကယ်မှသာမင်းတို့ကျွတ်မယ်ဆိုတဲ့သဘောတရားမျိုးမြတ်စွာဘုရားမှာမရှိဘူးဒါကြောင့်မို့မြတ်စွာဘုရားကဘာပြောလဲငါဟာဟောပြတတ်ရုံပဲငါဟာ I'm only a teacher တကယ်ကတော့မင်းတို့ကလောက်ရမှာမင်းတို့ကိုယ်တိုင်ကြိုးစားအားထုတ်ရမယ်မင်းတို့ကမကြိုးစားအားမထုတ်ဘဲနဲ့ငါကမင်းတို့ကိုမကဲနိုင်ဘူးဒီလိုမြတ်စွာဘုရားဟောတော့ဒါဟာ ဟိုတာမန်ကြည့်လိုက်ရင်တော့ဘုရားကဘာမှတာဝန်မယူပါလားလို့ထင်เสียရှိတယ်တို့ကသူ့ကိုယ်ကိုယ်ရောက်တော့သူကတို့ဘာမှလည်းတာဝန်မယူပါလားတို့ပြစ်ထားတယ်လို့ဆိုယူလို့ကိုမရဘူးဘုရားကဘယ်လိုလုပ်ကယ်လို့ရမလဲတို့ကဲတယ်ဆိုတော့ဗာလဲဆိုတို့ဒီတတ္တဝါတွေတတ္တဝါတွေဟိုခုနပြောတဲ့စိတ်ထဲမှာအငြိကြီးတွေကင်းသွားတဲ့အဖြစ်ရောက်အောင်လုပ်ပေးတာကိုဆိုလို့ကိုယ်စိတ်ထဲမှာဖြစ်နေတဲ့ဟာကိုသူများကဘယ်လိုလုပ်ပြီးလာပြီးတော့ထုတ်ပြလို့ရမလဲငါစိတ်ထဲဖြစ်နေတဲ့လောဘဘယ်လိုကလာထုတ်လို့ရမလဲ ဟုတ်တယ်မလားကိုယ်စိတ်ထဲဖြစ်တဲ့လောဘကိုယ်ပဲကိုယ့်ဟာကိုယ်ပဲကြိုးစားပြီးတော့ပယ်ဖြစ်ရမယ်ငါတော့လောဘဖြစ်နေပြီအဲ့ဒီလောဘလာပြီးတော့ထုတ်ပြီးသားမှာဟေ့ဆိုလို့ပြောလို့မရဘူးအဲအဲ့ဒါကြောင့်မို့မြတ်စွာဘုရားဆိုတာဟောယုံတာဟောပြနိုင်တယ်ကိုကိုကိုကျင့်ရမှာကတော့ကိုယ့်ဘာကိုကျင့်ရမှာအဲ့လိုဆိုတဲ့ဖြင့်မြတ်စွာဘုရားကမင်းတို့မှာကိုကိုကိုထုတ်ဆောင်ဒီဒီဆင်းရဲကထုတ်ဆောင်နိုင်တဲ့အစွမ်းတတ္တိမင်းတို့မှာရှိတယ်အဲ့ဒီအစွမ်းတတ္တိကိုမင်းတို့အသုံးပြုပြီးတော့ မင်းတို့ဘာသာမင်းတို့ကြိုးစားပြီးတော့ဒီဘဝဘဝဆင်းရဲကလွတ်မြောက်အောင်လုပ်ရမယ်လို့ဒီလိုဟောတော်မူတယ်အဲဒါကြောင့်မို့ဒီမြတ်စွာဘုရားဟာလူလူသုံးကိုတတ္တဝါတွေရဲ့ potential ကိုတန်ဖိုးအထားဆုံးပဲဒီလိုပုံကမျိုးတခြားမှာတွေ့ဘူးလားကြားဘူးလားနော်ဒီဟောမှာသာရှိတယ်ဘုဒ္ဓဘာသာမှာရှိတယ်အဲဒါကြောင့်မို့လူတတ္တဝါသာဘုရားဖြစ်နိုင်တယ်လို့ဆိုတဲ့ဖြင့် လူတ attva ကိုမြတ်စွာဘုရားဟာတန်ဖိုးအထားဆုံးပဲလို့ဆိုနိုင်တယ်ပြီးတော့ငါကဆရာဟောပြအောင်သာဟောပြနိုင်တယ်ကျင့်ရမှာကမင်းတို့ကိုယ်တိုင်ကျင့်ရမှာလို့ပြောတဲ့ဖြင့်မင်းတို့မှာကိုယ့်ကိုယ်ကိုထုတ်ဆောင်နိုင်တဲ့အစွမ်းတတ္တိရှိတယ်အစွမ်းတတ္တိကိုအသုံးပြုပြီးတော့မင်းတို့လောက်ကြဒီလိုမြတ်စွာဘုရားဟောတော်မူအဲဟိုဟိုတုန်းကပြောခဲ့လို့တရဏဂုံတုန်းကပြောခဲ့တယ်လို့ပဲ မင်းတို့ငါကိုးကွယ်နေပြီးတော့ငါမင်းတို့ကယ်မယ်ဆိုတဲ့ဟာမျိုးတော့ဖခင်ဗုဒ္ဓဘာသာမှာမရှိဘူးအဲလိုမရှိတာကလည်းပဲမကင်းနိုင်လို့ကယ်လို့မဖြစ်လို့ကိုမရှိတာကယ်လို့ဖြစ်မယ်ဆိုရင်ဖခင်က तू ကယ်တော့မှာမဟုတ်အကုန်လုံးနော်အဲလိုဖြစ်လို့ရှိရင်တို့တို့တောင်ခုမရှိဘူးအကုန်လုံးနေပါတော့အဲဟိုးတခါကလားတယောက်ကလာမေးတယ်ဆာမကြီးတဲ့ခမရပါရှိတဲ့တမာရီကိုကျွန်တော်ပေးလို့ရမလားတဲ့ အာပြုဘူးပါပဲဒါတော့တို့ဖို့တော့လားမရမရဘူးတခြားတာတွေတခြားမှာတော့ဒါတွေရှိတယ်အေးအဲ့ဒါတော့မရှိပြောတာဘူးကွာလို့တို့ဘုရားဗလာမှာတော့မရဘူးလို့အကယ်၍သာဘုရားကဘုရားကသူ့တမာရီကိုတို့ကိုပေးနိုင်ရင်လို့ပေးလို့ဖြစ်ရင်လို့အကုန်ပေးကြမှာပေါ့လို့ဘုရားတတ်တော်အားလုံးတနာပြီးတော့ဘုရားပြောင်းကျင့်လာလို့ဘုရားပြစ်တာပဲလုပ်လို့ရရင်ပေးလို့ရရင်ပေးကြမှာပေါ့လို့ဟာပေးလို့ကိုမဖြစ်လို့မပေးကြတာဒါကွက်ကိုလောက်ရမှာဒါတော့မရဘူးအဲ့လိုပဲပြောလိုက်ရတာ ကောင်းပြီနောက်တစ်ခုကတော့ဗာလဲဆိုရင်မြတ်စွာဘုရားဟာလူအသိဉာဏ်ကိုလွတ်လပ်ခွင့်အပေးဆုံးပုဂ္ဂိုလ်ဖြစ်တယ် freedom of thought မြတ်စွာဘုရားလောက် freedom of thought ပေးတာပေးတာဘယ်ဘယ်ဘယ်ဘာသာဘာမှမရှိဘူးဟိုတစ်ချိန်မှာမြတ်စွာဘုရားကအဲ့ဒီနယ်တင်နယ်ရောက်သွားတယ်နယ်တင်နယ်ရောက်တော့အဲ့ဒီနယ်ကလူတွေကမြတ်စွာဘုရားကိုလျှောက်တယ်အရှင်ဘုရားတဲ့ဒီလိုဒီလိုလူနယ်ကို ဘာသာရေးဆရာကြီးတွေလာကြတယ်လာတဲ့ခါကျတော့သူတို့ကပထမလာတဲ့ဆရာလည်းအာငါစကားသာမှန်တယ်ငါအယူဝါဒသာမှန်တယ်တခြားဟာတွေကတော့၎င်းဟာတွေပဲပေါ့လေအဲ့ဒီလိုသူဟာသူမြောက်ပြီးသူများကဲ့ရဲ့ပြီးတော့ပြသွားတယ်နောက်ကြတော့တခါဘာဘာသာရေးဆရာတူရောက်လာပြန်တယ်သူတို့ကလည်းပြောပြန်တယ်ဟာငါဟာသာမှန်တယ်ဟိုကအမှားပေါ့လေဒီလိုကြီးပြောနေတော့တပြို့တို့တန်တရားဖြစ်တယ်ဘယ်လိုဆုံးဖြတ်မှန်းလည်းမသိဘူးအဲ့တော့ဘယ်ဟာမှန်လဲဘယ်ဟာမှန်လဲတပြို့တို့ဟောသမှာမြတ်စွာဘုရားဆိုတော့မြတ်စွာဘုရားကပြန်ဟောတယ် ဘယ်ဟာကိုမှမစစ်ဆေးပေးနဲ့လက်မခံနဲ့ကိုယ်တိုင်သိအောင်လုပ်တယ်နော်ကိုယ်တိုင်စမ်းသပ်ပြီးလို့မှန်တယ်လို့ထင်ရင်မှန်တယ်လို့ဆုံးဖြတ်ရင်အဲ့ဒါကိုလက်ခံလက်ခံယုံမကဘူးအဲ့ဒါလက်ခံပြီးတော့ကျင့်ကိုယ်တိုင်စုံစမ်းလို့မခံမဟုတ်ဘူးဒါတော့ပြင်အမှားပဲဆိုရင်လက်မခံနဲ့မကျင့်နဲ့အဲ့ဒီလိုမြတ်စွာဘုရားကဟောတော်မူဆိုလိုတာကတော့ ဘာပဲဖြစ်နေနေဘယ်လိုတရားမျိုးပဲဖြစ်နေနေအရန်မှန်လှပြီဆိုပြီးတော့လက်မခံလိုက်နဲ့။အိုးစစ်စစ်ဆေးဆေးလို့ဒီလိုမြတ်စွာဘုရားဟောတော်မူတာ။ဒါကတော့မှန်တယ်ဒါကအမှန်တိုင်းမှအမင်းတခြားဟာဟိုမှားတယ်ဆိုတာမျိုးမြတ်စွာဘုရားကမဟုတ်ဘူး။အဲ့ဒီအဲ့ဒီတုတ်ဟာဘုရားဘာသာတိုင်းဖတ်ထားဖို့ကောင်းတဲ့တုတ်ပဲ။ကြားဘူးလား။ကာလာမတုတ်ဆိုတာ။အဲအင်္ဂလိပ်ရေးတဲ့တောက်တွေမှာတော့ဒါသိပါပြီလေ။တို့တို့ ဟိုအင်္ဂုတ္တမှာတော့ကေတမုတ်တိတုတ်လို့အဲ့ဒါကိုခေါ်တယ်နော်ကာလာမတုတ်လို့တော့ကာလာမဆိုတာခုနပြောတဲ့ဟိုနေတနေနာမည်ကကာလာမအဲ့ဒီနေမှာနေတဲ့လူတွေကလည်းကာလာမဆိုအဲ့ဒီကာလာမတုတ်ဆိုတာတိတ်အာတိတ်နာမည်ကြီးတယ်ပေါ့လေ popular ဖြစ်တဲ့တုတ်ပဲအဲ့ဒီတုတ်မှာမြတ်စွာဘုရားအကျယ်ဟောတယ်အဲ့ဒီမှာဟိုဘာခေါ်မလဲမယုံ ဟိုအလွယ်တကူနဲ့မယုံဘူးခေါ်လာမှာ10ချက်တောင်ရှိတယ်နော်နည်းနည်းတော့ပြောပြမယ်ဟုတ်လားအားလုံးဆိုတော့ကလေးဘဝတွေကစပြီးတော့ကြားလာခဲ့တာဖြစ်လို့ဒါမှန်လှပြီဆိုပြီးတော့လည်းမင်းတို့လက်မခံလိုက်နဲ့ဟုတ်တချို့တချို့ဟာတွေကတို့ကလေးဘဝတွေကကြားလာခဲ့တာမဟုတ်လားဒီလိုမှတ်လာခဲ့တယ်အဲ့ဒါမျိုးကိုလည်းပဲတဲ့ဒါမှန်လှပြီလို့မယူလိုက်နဲ့အောင်နဲ့ ဟာဒီအစင်အလာအရကဒါဒီလိုယူလာတာအဲ့တော့အစင်အလာဆိုတော့ဒါမှန်မှာပဲ tradition ကိုပဲတခါလဲဟိုပြုပြီးတော့အလွယ်တကူနဲ့ဒါမယုံကြည်လိုက်နဲ့လက်မခံနိုင်နဲ့ဟုတ်နဲ့ဟာဟိုလူကဒါတဲ့ဒီလူကဒါတဲ့လို့ပြောလဲဟာဟုတ်ပြီဟာဆိုပြီးတခါလဲလက်မခံနိုင်နဲ့ဟုတ်တော့မဟုတ်လေအော် तू ပြောတာတော့တို့တို့ဘာသာရေးကျမ်းဂန်နဲ့ညီတယ်ဟေးဒါ तू ပြောတာတော့ဟုတ်မှာပဲလွှတ်လက်မခံနိုင်နဲ့ဟုတ်နဲ့ကြည်လန်းမြတ်စွာဘုရားဟောနော် ကိုကိုကျန်းကန်နဲ့ညီညီတာပဲအဲ့တော့ဒါဟုတ်မှာပဲဆိုပြီးတော့လည်းပဲမှန်လာပြီဆိုပြီးတော့လည်းပဲလက်မခံနိုင်နဲ့ပေါ့တော့လို့ကိုကကိုကြံပြီးတော့ဒါတော့ဟုတ်မှာပါပဲပေါ့လေကိုအတွေးနဲ့ကိုဒီလိုလည်းပဲမှန်လာပြီလို့မဆုံးဖြတ်လိုက်နဲ့ဟုတ်တော့မို့လဲ logically စဉ်းစားပြီးတော့ဩဒါတော့ယုတ်တိတန်နဲ့ဟေးနော်အကြောင်းယုတ်တိရှိတယ်ဆိုတော့ဒါလည်းမှန်လာပြီလို့မမှတ်နိုင်နဲ့ဟုတ်လဲကံပဲနဲ့ယုံကြည်ရမှဆရာဘာကြံနေတာကံလေးဆက်ပြောပါမယ်မထူးအောင်နော် တခါလေကြတယ်လေဟိုဒီအကြောင်းလေးဟိုအကြောင်းလေးစဉ်းစားပြီးတော့ဩဒါဒါဒီအကြောင်းရှိလို့ဟိုအကြောင်းရှိလို့ဒါဟုတ်လောက်တယ်လို့ဒီလိုလည်းပဲမှန်လာပြီလို့မမှတ်လိုက်နဲ့အောင်တခါလေကြတော့လေသူပြောတာကိုကသဘောကျသွားတယ်ကိုကိုမှသူပြီးတာဟိုယူဆနဲ့ကိုက်ညီသွားတာသဘောကျတာဟုတ်လားဒါယူလိုက်ဒီလိုလည်းပဲမယူလိုက်နဲ့အောင်နဲ့တော့မို့လဲဟာဒီပုဂ္ဂိုလ်ကတော့ဒီယဟန်ကတော့မှန်တာပြောမယ်ယဟန်ပါအာသူပြောရင်တော့ဟုတ်ပါပဲဘုန်းကြီးပြောတာနဲ့ထုတ်လာတော့ ဟုတ်လာပြီလို့လည်းမင်းမမှတ်လိုက်နဲ့အောင်လေနော်နောက်ဆုံးကတော့အာ तू ကငါဆရာပဲငါဆရာပြောမှန်မှာပဲနော်ဒီဒီငါဆရာဘုန်းကြီးပြောမှန်မှာပဲဆိုတော့ဒီလိုလည်းမမှတ်လိုက်နဲ့အောင်လေဘယ်နှခုရှိသွားလဲမင်းတို့လိုက်မှတ်လားဟမ်ဆယ်ခုရှိတယ်အေးဟုတ်ပြီနော်အဲ့တော့ပတ်ဆရာဘာကြံတော့လို့ဘာမှမရှိတော့အဲ့တော့မြတ်စွာဘုရားပြောတယ် ကိုကိုယ်တိုင်သိမြင်သိမြင်ဒါဟာအဲကုသိုလ်လားအကုသိုလ်လားအဲအဲသူတော်ကောင်းတွေရှိမွန်းသလားသူတော်ကောင်းတွေကဲ့ရဲ့သလားအဲကောင်းတဲ့အကျိုးပေးလားဆိုးတဲ့အကျိုးပေးလားကိုယ့်ဘာကိုသိအောင်လုပ်တဲ့ကိုယ့်ဘာကိုသိပြီးတော့မှဟာဒါကတော့မကောင်းဘူးသူများတွေလည်းကဲ့ရဲ့စရာဖြစ်တယ်မကောင်းတဲ့အကျိုးလည်းပေးမယ်ဆိုရင်အေးအဲ့ဒါကိုမင်းတို့မလုပ်နဲ့မယူနဲ့ဟာဒါကတော့ကောင်းတယ်အဲသူတော်ကောင်းတွေချီးမွမ်းတဲ့ လုပ်ငန်းမျိုးကောင်းတဲ့အကျိုးလည်းပေးတတ်တယ်ဆိုရင်ဒါကိုလုံးဒီလိုမြတ်စွာဘုရားကဟောထားတာဒါဘာခေါ်လဲဒီဒီ freedom of thought အပြည့်အဝပေးထားတယ်ဟိုတခြားတုတ်တစ်ခုမှဆိုရင်လည်းပဲဟိုအနုမနာတုတ်တာဒီလိုပဲဒီဘာပဲတွေ့လာလားစစ်ဆေးပြီးတော့မှယုံရမယ်ဒါကြောင့်မို့တို့ကခက်ကြောကြောပြောလို့ရှိတယ်ဟုတ်လားဗုဒ္ဓဘာသာမှာ blind faith ဆိုတာမရှိဘူးဘာကမှ blind faith နဲ့မယုံရဘူးကိုယ်ကိုယ်တိုင်သိမြင်အောင်အားထုတ်ပြီးတော့မှယုံရမယ် အဲ့ဒါမျိုးဟာလည်းဒီတရားဘယ်ဘာသာမှမှမရှိဘူးအဲအခုဘုရားဟောမှလိုက်ဘုရားသာသနာတော်မှဒါဒီလိုအာလူအသိဉာဏ်ကိုလွတ်လပ်မှုပေးတာရှိတယ်100% freedom of thought အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ပြောစရာတော့ရှိတယ်ဒါဖြင့်ဟိုရှိတဲ့ဟာတွေကိုယ်တိုင်သိမှဒီလိုတော့ကယုံကြည်ရတော့မှလားဆိုတော့ there are many things we, we have to take on faith ဒါတော့ရှိတယ်ဘာလို့ဆိုတော့ဆိုတော့ဘုရားပေါ်ကိုကိုယ်စိတ်ချယုံကြည်ပြီးတော့ဘုရားဟောတော့ဒါမှန်ပါပဲဆိုပြီးတော့ယူရတာမျိုးပြီးတော့ကိုညံမမီတဲ့နေရာမျိုးမှာအဲနားလေတဲ့ပုဂ္ဂိုလ်စိတ်ချရတဲ့ပုဂ္ဂိုလ်ပြောတာကိုလိုက်ပြီးတော့ယူရတာမျိုးတော့မရှိဘူးလားရှိတယ်မဟုတ်လားအာပြည့်လို့ပဲဒါတွေကနော်အခုဟို လူတွေရိုးရိုးပုဂ္ဂိုလ်လူတွေပြောနေတယ်ကံကံရဲ့အကျိုးပြောနေဒါဟာတကယ်သိလို့ပြောတာမဟုတ်ဘူးမှန်တယ်ဆိုဒီကံကဒီအကျိုးပဲတကယ်သိလားအမှန်နဲ့ကိုမြင်တာမဟုတ်ဘူးလေဟာဘုရားဟောထားတာကိုဟိုကြည့်ပြီးတော့မြတ်စွာဘုရားဟောရင်တော့ဒါဟုတ်လို့ပဲဆိုပြီးတော့ဒီလိုယုံရတာမျိုးတော့ရှိတယ်ဒါပေမဲ့လို့လက်တွေ့လုပ်လို့ရတဲ့ဟာမျိုးကြရင်တော့ကိုသူများကိုယုံကြမလို့တော်မင်းတရားထိုင်တယ်အနိစ္စဒုက္ခအနတ္တကိုမြင်လိမ့်မယ်လို့ပြောတယ်အဲ့ဒါမျိုးကြတော့ तू ပြောတိုင်းနဲ့ကိုယ်ကယုံရမှာမဟုတ်ဘူး သူဘလောက်ပဲအနိစ္စဒုက္ခအနတ္တပြောပြောကိုယ်ကိုယ်ရင်အားထုတ်လို့မြင်မှသာကိုယုံရမှာပေါ့အဲ့လိုကိုယ်ကိုယ်ရင်အားထုတ်လို့မြင်လို့ယုံတဲ့ခါကျတော့ဒါကိုယ်ပိုင်အသိဉာဏ်ဖြစ်ပြီးတော့အလွန်ခိုင်မြဲတယ်သူများကလာပြီးတော့လှုပ်ချောက်ချလို့မရဘူးအဲ့ဒါမျိုးကြတော့ဟုတ်တယ်ဒါကိုယ်တိုင်တွေ့မှကိုယ်တိုင်သိမြင်မှဒါလက်ခံရမယ်ယုံကြည်ရမယ်နောက်မှရှိတယ်မရှိဘူးဆိုတော့ကိုယ်ကိုယ်တိုင်မသိဘူးလေမသိတော့ဟို တကယ်သိရဖះဟောထားတာကိုပဲတို့ကယုံကြည်ပြီးတော့လက်ခံပြီးတော့ဒါယုံကြည်တယ်မဟုတ်ဘူးလားနော်အဲ့တော့ဖះသိတယ်လို့သိအောင်လုပ်လို့မရဘူးလားရတယ်လေလုပ်နိုင်ရင်လုပ်ပေါ့ဟာလားအပိညာဆိုတာရအောင်လုပ်နိုင်ရင်ဒါဖះမှာမဟုတ်ဘူးတာဝကတွေလည်းရနိုင်တယ်အဲ့လိုလုပ်ရင်တော့ဒါကိုနောက်ဘဝတွေပါလေတကယ်မြင်မှာပေါ့လေအဲ့လိုမလုပ်နိုင်ခင်မှာတကယ်မြင်ထားတဲ့ပုံကိုယ်တွေကပြောတဲ့အပေါ်မှာကိုကမူတည်ပြီးတော့ဒီလိုပဲယုံကြည်ရတာပေါ့အခုခေတ်မှာလည်းအဲ့လိုယုံကြည်ရတဲ့အများကြီးရှိတယ်မရှိဘူးလား ညာတော့လေအဲ့ဒါကြီးရှိမှာဟမ်အခုခေတ်ဟိုအနုမြူ nuclear physics မှာအနုမြူအကြောင်းဒီလိုကအနုမြူအကြောင်းပြောပြတာလားအနုမြူရဲ့ structure ပဲလို့လဲသိလားသိမှာပါလင်းတော့လေဟမ်အနုမြူမှာအလဲကဘာလဲဝက်ဆန်လေးရှိတယ်တဲ့ဟုတ်လား nucleus လေးရှိတယ်တဲ့ပြီးတော့သူ့ကိုပတ်ပြီးတော့ဘာတွေကလဲနေတာအဲ electron တို့ proton တို့လဲနေပြောတာ ဟော तू तू သိတယ်ထင်တယ် तू ပြောတယ်နော် तू တကယ်သိလို့ပြောတာလားစာအုပ်ဖတ်ပြီးတော့ပြောဒါမှမဟုတ်အဲ့ဒီစာအုပ်ရေးတဲ့လူပေါ်မှာဟာမယုံယုံယုံကြည်မှုမရှိဘူးလားရှိတာဗောယုံကြည်မှုရှိလို့ဒီလူဒီလူတွေဟာလိန်လိန်လိန်လိန်မဲ့ညာမဲ့လူတွေမဟုတ်ဘူးဟုတ်လားအဲယုံကြည်ရတဲ့ပုဂ္ဂိုလ်တွေသူတို့ရေးတာဆိုပြီးတော့ကိုကလိုက်ပြီးပြောတယ်ဟုတ်တယ်မဟုတ်လားကိုတကယ်သိတာလားလို့မေးရင်တော့တကယ်သိတာမဟုတ်ဘူးဘယ်ကြဘယ်ခါကျမှကိုတကယ်သိမလဲသူတို့လူပဲ အဲသူတို့သူတို့သုံးတဲ့ကိရိယာတွေဘာတွေနဲ့ဟုတ်လားသူတို့လိုအဲကိုယ်တိုင်မြင်တဲ့အခါအဲ့ဒီခါကျတော့ဒါကိုယ်တိုင်သိဖြစ်မှာပေါ့အဲ့လိုမဟုတ်သေးရင်သူတို့ပြောတာပဲကိုကဘာပြုပြီးတော့ယုံရတယ်အဲ့လိုခါမျိုးကတော့ရှိတယ်ဟုတ်လားဒီမှာပြောတာကစကားပြောရင်လွန်မသွားအောင်ထိန်ထိန်နေတင်းတင်းပြောတတ်ဖို့အရေးကြီးတယ်ဒါပြောတာဟိုတက္ကမတယောက်တွေ့ဦးတယ်သူကပြောတာအာ तू ကတော့လက်တွေ့မှယုံတယ်ကိုယ်တိုင်တွေ့မဟုတ်မယုံဘူး ဆိုကပြောတယ်ဟာမဟုတ်ဘူးဒီလိုယုံရတယ်လည်းရှိတယ်မရဘူးသူကအမေရိကန်မှာအဲ့ဒါနဲ့ကွာမေးတယ်နင့်ဗမာပြည်ရောက်ဘူးလားမရောက်ဘူးတဲ့အဲ့နင့်ဗမာပြည်ရှိတယ်ဆိုတာယုံလားဆိုတာသွားရသူကကိုယ်ကလည်းမရောက်ဖို့ရမသိဘူးဆိုသူမယုံရဘူးပါဟုတ်လားအဲ့ဒါအဲ့လိုယုံရတာတွေလည်းရှိတယ်တဲ့နော်อืม ထားပါတော့တိုးတော့လက်တွေ့လုပ်လို့ရတဲ့နေရာမျိုးမှာတော့သူများကိုယုံစရာမလိုဘူးဒါကြောင့်မို့ယဟန္တာတွေကိုဟိုပဟိလိလိုခါထားလေးတပုတ်ရှိတယ်ဒီဒီဓမ္မပဒမှာယဟန္တာကိုဘယ်လိုပြောထားလဲဆိုတော့ယုံကြည်မှုမရှိတဲ့ပုဂ္ဂိုလ်လို့ဒီလိုသုံးထားတယ်အတ္တတော်အတ္တတော်ဆိုအမှန်ကတော့တရားတရားမရှိတဲ့ပုဂ္ဂိုလ်ဘာသာရေးမယုံကြည်တဲ့ပုဂ္ဂိုလ်ဆိုတဲ့ဒိဋ္ဌိမျိုးရှိတယ်အဲယဟန္တာကို faith မရှိတဲ့ပုဂ္ဂိုလ် faithless ပုဂ္ဂိုလ်လို့ဒီလိုသုံးထားတယ်အဲ့ဒါဘာလဲဆိုတော့ သူသူကယဟန္တာကိုယ်တိုင်ယဟန္တာဖြစ်တယ်လို့ကိုယ်တိုင်တွေ့ထားတာဖြစ်တဲ့အတွက်ကြောင့်မို့သူများရဲ့စကားကိုယုံကြည်ဖို့မလိုတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်သူအတိနဲ့သူခိုင်မြဲတဲ့ယုံကြည်ချက်သူကသူရှိပြီးသားမလို့သူများသူများပေါ်ယုံကြည်ချက်မျိုးနဲ့လက်ခံရတဲ့ပုံစံမျိုးမဟုတ်ဘူးဒါကြောင့်မို့သူများပေါ်ယုံကြည်မှုမျိုးမရှိရှိဖို့မလိုတဲ့ပုံစံလို့ဒီလိုဆိုလို့ရတယ်အဲ့တော့ဒါကြောင့်မို့တရားအားထုတ်ဖို့တိုက်တွန်းနေရမြတ်စွာဘုရားဟောထားတယ်ဆိုတော့လောဘဒေါသမောဟကိုတည်ငါအဖြစ်ပယ်ပယ်နိုင်တယ် တော့အခိုက်အတန့်အပြင်ပယ်နိုင်တဲ့အပြစ်တပယ်နိုင်တဲ့စသဖြင့်ဟောထားတယ်။ဒါတွေဟာကိုကိုယ်တိုင်လိလာအာကြင့်ကြံမကြည့်ပဲနဲ့လက်တွေမသိဘူးနော်လက်တွေလှုပ်ကြည့်လိုက်ရင်အခုတရားမှတ်ကြည့်လိုက်တရားမှတ်နေတဲ့အချိန်မှာကိုယ်မှာလောဘဖြစ်နေလားဒေါသဖြစ်နေလားမောဟဖြစ်နေလားမဖြစ်ဘူးမဖြစ်ရင်ဒါဒီဒီဒီဒီတရားလက်တွေပဲဟာဟိုပယ်လို့ရတယ်ဆိုတာလက်တွေပဲကိုကတကယ်တမာရီကောင်းလာရင်ကြာကြာပယ်ထားလို့ရမယ်တကယ်အောင်မြင်သွားရင် လုံးဝပယ်လို့ရမယ်ဒါတွေကလက်တွေ့တရားတွေအဲ့တော့ဒါတွေကြတော့လက်တွေ့မလို့လို့မဖြစ်ဘူးဒါကိုကိုယ်တိုင်ကိုကိုကိုအသိနဲ့သိရမှာဒါလက်တွေ့လို့လို့ဟိုမရသေးတဲ့ခုနတော့နောက်ဘဝဟာမျိုးကံကံကျိုးလို့ဟာမျိုးကြတော့အဲဘုရားခေါ်ထားတာကိုပဲကိုယ်ကယုံကြည်ပြီးတော့သိရတာပေါ့လေအေးဒါကြောင့်ဘာပဲပြောပြောမြတ်စွာဘုရားဟာဒီလူအတိညာကိုလွတ်လပ်ခွင့်အပေးဆုံးပုဂ္ဂိုလ်ဖြစ်တယ် ဘာကူမှအယံမယုံနဲ့အယံလက်မခံနဲ့ပေါ့လေနော်ဒါပဲအဲ့ဒါတော့အများအားသတိထားပါတဲ့ဟုတ်လားအမေရိကကလည်းအလွန်ဟွာတွေပေါ့လေအမျိုးမျိုးလူလူညာရောလူကောင်းရောပေါ့လေစုံတာအဲ့တော့သူတို့သူများတွေဘာပြောပြောအဲကိုယ့်ဟာကိုကိုချင်းချင်းဟုနဲ့နော်ယူစရာဟဲ့ပေါ့လေကွာအဲ့လိုပြောလိုက်ရှိတယ်အဲကိုကိုကိုအသိဉာဏ်ကိုအသုံးချပြီးတော့ဟုတ်လောက်တယ်မဟုတ်လောက်တယ်စဉ်းစားပြောပါ ယုံကြည်တဲ့မှာယုံဖို့ပေါ့လေပြန်ထားပါတော့အဲ့တော့ဒါကလူအသိဉာဏ်ကိုခွင့်ပေးလွတ်လပ်ခွင့်ပေးတယ်မြတ်စွာဘုရားနောက်တစ်ခုကတော့မြတ်စွာဘုရားဟာကံကံရဲ့အကျိုးသဘောတရားကိုလည်းပဲဟောကြားတော်မူခဲ့တယ်တို့တွေကဗုဒ္ဓဘာသာဖြစ်နေတော့ကံကံအကျိုးသဘောတရားဆိုလဲယိုးနေပြီနော်တိတ်တိတ်ပြီးတော့ဗုဒ္ဓံလည်းမထင်ဘူးဒီသဘောကိုဟုတ်လား အဲ့တော့ကိုယ့်ကိုစဉ်းစားကြည့်တာကံကံအကျိုးကိုမယုံနဲ့မယုံနဲ့တိုင်းပြည်မှာဖြစ်ပြီးတော့မယုံနဲ့ဘာသာမယုံနဲ့မိဘကမွေးလာတဲ့လူတယောက်နေစဉ်းစားကြည့်တာဟမ်သူများကံကံအကျိုးလို့ပြောလိုက်ရင်ဘယ်နဲ့လဲအတော့ကိုထူကြတယ်ကြင်ကြီးကျယ်သွားတယ်အဲ့တော့လောကမှာအခုလူလူတွေပေါ့လေတချို့အသက်ရှိတယ်တချို့အသက်မရှိဘူးဟမ်တချို့တချို့လှတယ်တချို့မလှဘူးဟာတချို့ချမ်းသာတယ်တချို့မချမ်းသာဘူးတချို့ယောဂကင်းတယ်တချို့လည်းအများအားဖြင့်ရှောင်းရှောင်းနေတယ် ဒါတွေဘာကြောင့်ဖြစ်လာတာလဲလို့စဉ်းစားရင်ဒီကံကံရဲ့အကျိုးသဘောတရားမပါဘဲနဲ့စဉ်းစားရင်ဘယ်တော့မှအမှန်မရောက်နိုင်ဘူးပြီးတော့တခါတလေဒီလူဟာတက်တက်ပန်လုံးလူကောင်းဟုတ်လားသူများပေါ်လဲတေနာရှိတယ်ပါလေအဲ့လိုဖြစ်ပါရဲ့နဲ့သူ့မှာဘေးဆိုးတွေတွေ့နေတာတယ်ဟုတ်လားသူများကသူ့လိမ်သွားမယ်ဗာဖြစ်သူ့မဟုတ်လဲဒီဒီတဘာဝအရာဖြစ်တဲ့ဒုက္ခတွေသူ့မှာတွေ့နေမယ်ဆိုရင်ဒါဘယ်လိုလုပ်ပြီးတော့ explain လုပ်မလဲ ကံကံရဲ့အကျိုးသဘောတရားမကင်ဘဲနဲ့ဘယ်တော့မှ explain လုပ်လို့မရဘူးတချို့ကြလည်းပဲဆိုးတယ်နော်ဒီနိုင်ငံဒီဒီဒီဘက်မှာသူများကိုညစ်မယ်ဆိုတော့လိမ့်မယ်ညာမယ်တိုက်မယ်ခိုက်မယ်ဒါမှမဟုတ် तू ကကောင်းစားတယ်မခံကျင်စရာကြီးတွေဖြစ်နေအဲ့အမျိုးတွေကဘယ်နဲ့ကြောင့်တော့စဉ်းစားရင်ကံကံကျိုးသဘောတရားနဲ့မစဉ်းစားရင်အဲ့ဒါတွေကမရနိုင်ဘူးတချို့တွေဆိုတော့တစ်ခုခုဖြစ်တယ်ဩငါမှဖြစ်ရလေချင်းတော့မကူချစ်တယ်လို့မှဖြစ်နေသူ့မှဖြစ်ရလေချင်း အဲ့လိုလေးဖြစ်တယ်ဒါလည်းကံကံအကျိုးသဘောတရားကိုမစဉ်းစားနိုင်လို့ဖြစ်တယ်အဲဒီတခါတယောက်အဲဒီ East Coast မှာဘာလည်းမသိဘူးကင်ဆာသောလားဘာလို့ဖြစ်တော့သူကအဲ့လိုမစဉ်းစားနိုင်ဘူးလေအများအားဒါငါမဖြစ်ရလေချင်းငါမဖြစ်ရလေချင်းနေကြီးသူကမကြည်မချမ်းကြီးဖြစ်နေတာပဲလေဖြစ်တော့ဆရာဝန်ကပြောတယ်မင်းအစီတိုင်းကလူ မင်းအရှိတဲ့လူဖြစ်ဘူးလားဒီလိုဖြစ်နေငါအော်တယ်ပြောတယ်။ဘာလို့အရှိတဲ့လူတွေကကံကံအကျိုးယုံတဲ့လူတွေမဟုတ်လား။ဆိုရင်ဒါစဉ်းစားမိရမယ်ပေါ့။အဲကံကံအကျိုးသဘောတရားမစဉ်းစားမှလည်းဒါကိုမေ့ထားပြီးတော့ငါမှဖြစ်ရလေချင်းငါမှဖြစ်ရလေချင်းဆိုပြီးတော့မကြည့်မချမ်းဖြစ်နေ။ဒီအဲ့ဒါတွေကဘာကြောင့်ဆိုအဲဒီကံကံအကျိုးသဘောတရားကိုဒီဒီသဘောမပေါက်လို့နှလုံးမသွင်းမိလို့ပဲ။ကံကံရဲ့အကျိုးသဘောတရားကိုသဘောပေါက်ရင်နားလည်ရင်ဒီပြဿနာတွေအကုန်ပြေးတာပဲဟုတ်တယ်မလား။ ဒီဘဝသူအသက်ရှိနေတယ်ဆိုတဲ့လူကပါလေနောက်ဘဝကသူအသက်ရှိရရှိကြောင်းလုပ်ခဲ့တယ်သူများအသက်ကယ်ခဲ့တယ်သူများအသက်ကိုမတတ်ခဲ့ဘူးပေါ့ဒါရှင်းလားနော်သူများဒီဘဝအသက်တူတဲ့လူဆိုတာနောက်ဘဝကသူသူများအသက်တွေတတ်လာတယ်နော်အဲ့ဒီလိုဒီလိုဒီကံကံရဲ့အကျိုးသဘောတရားနဲ့ဖြည့်ရှင်းလိုက်မယ်စဉ်းစားလိုက်မယ်ရှင်းလင်းပြလိုက်မယ်ဆိုရင်တရားတွေကိုပြေသွားတယ်အာဒီဘဝသူသူတက်လုံးကောင်းနေပါရဲ့နဲ့ဘာကြောင့်သူဒီဘဝမှာမကောင်းတာတွေတွေ့နေရလဲဒုက္ခတွေတွေ့နေရလဲ သူနောက်ဘဝကမကောင်းတာတွေလုပ်ခဲ့လိမ့်မယ်အဲ့ဒီဟာတွေရဲ့မကောင်းကျိုးကိုကိုသူသူခံရတာဒီဘဝမှာတော့သူမကောင်းတာမလုပ်တဲ့အတွက်ကြောင့်မို့ဒီဒီနောက်နောက်နောက်နောက်နောက်ဘဝတွေမှာတော့သူဒီလိုခံမှာမဟုတ်ဘူးဆိုတဲ့သဘောတရားဒါနားလည်တာပေါ့ဒါကိုသိမ့်မုန်းတဲ့လူတယောက်နော်တိတ်ကောင်းစားရလဲသူကအမြဲတမ်းဘယ်တော့မှမကြောက်ဘူးတဲ့နဲ့တော့ဒါအောင်ဒါနဲ့ तू ကအခုဘဝမကောင်းပြီမလို့နောက်ဘဝက तू ကောင်းတယ်လို့လုပ်ခဲ့တာဟုတ် तू ကုသိုလ်ရှိတယ်အဲ့ဒီကုသိုလ်ရှိတဲ့အတွက်ကြောင့်မို့အဲ့ဒီကုသိုလ်ရဲ့အကျိုးပေးကို तू ကခံစားနေရတာတွေက မတတ်နိုင်ဘူးသူဘာလို့မှဘာလို့လင်းလို့မှဖြုတ်ချလို့မရဘူးဒါကံကံရဲ့အကျိုးသဘောတရားပဲတို့လူပဲကိုကအလွန်ကောင်းအောင်နေတယ်နော်ဒါမှမဟုတ်ကို့မှာတခုလာပြီးတော့မကောင်းတာဖြစ်တယ်ဆိုလဲအဲ့ဒါအဲ့လိုပဲဖြေရမှာဟောငါဒီဘွားမှာတော့ကောင်းတာမှန်တယ်သူတော့နောက်ဘွားကမကောင်းတာလုပ်ခဲ့မိလိမ့်မယ်အဲ့ဒီအဲ့ဒီအကျိုးကံရဲ့အကျိုးကအခုခံရတာပဲလို့ဒီလိုတွေးပြီးတော့ဖြေယူရင်ကိုယ်စိတ်သက်သာဟုတ်လဲဟုတ်တယ်လေဒါ ဒါကြောင့်မို့ကံကံရဲ့အကျိုးသဘောတရားဒီကံကံရဲ့အကျိုးသဘောတရားကိုမြတ်စွာဘုရားဟောကြားတော်မူခဲ့တယ်အဲ့တော့ဒီကံကံရဲ့အကျိုးတရားသဘောတရားဟာတခြားဘာသာဟိုခုဗြဟ္မဏဘာသာဟိန္ဒူဘာသာမှာလည်းပဲမရှိဘူးလားဆိုရင်ရှိဒါမှမဟုတ်ဘလို့ကွာတယ်လဲသူတို့သူတို့ကံကံရဲ့အကျိုးသဘောတရားနဲ့ဗုဒ္ဓဘာသာကံကံအကျိုးသဘောတရားဆိုတော့ဗုဒ္ဓဘာသာကံကံအကျိုးသဘောတရားကဘာခေါ်မလဲ very scientific သူတို့ကံကံရဲ့အကျိုးသဘောတရားကခုနပြောတဲ့ဟို God ပေါ့လေ မြမာကြီးပါပါနေတယ်သုံးအတ္တပါပါနေတယ်အတ္တမလှုပ်ဘဲနဲ့သူကကံကံကျူသဘောတွေရလို့တယ်သုံးမို့လည်းပဲဒီဒီထဲမှာဒီဒီမြမာကြီးကဝင်ဝင်ပါနေတယ်ဆိုတော့လူတယောက်ကကောင်းတာလုပ်တယ်ဟာသူကောင်းကျူရတာဟာသူကသူသဘာဝကြောင့်ရတာမဟုတ်ဘူးဒီမြမာကြီးကကြည့်ပြီးတော့အော်မင်းကောင်းတာလုပ်တယ်ဟေးမင်းဒီကောင်းတဲ့ကံရှိတဲ့ကြောင့်ရော့မင်းကောင်းကျူလို့ပြီးလိုက်မကောင်းတာလုပ်လို့မကောင်းကျူရလဲဒါမြမာကြီးကကြည့်ပြီးတော့မင်းကိုတရားသူကြီးလို့ပဲဆုံးဖြတ်ပြီးတော့အေးမင်းမကောင်းတာလုပ်တယ်ရော့မင်းမကောင်းတဲ့ အပြစ်ခံရတယ်အဲ့ဒီလိုသူတို့ကအတ္တတို့ဗြမာတို့ရောပါနေတယ်သူတို့ရဲ့ကံကံအကျိုးသဘောတရားမှာဗုဒ္ဓဘာသာမှာကတော့ကံကံအကျိုးသဘောအကျိုးသဘောတရားဟာအဲ့ဒါတွေမပါတဲ့ဘာကောင်းမလဲတဘာဝ natural law တဘာဝအကြောင်းတစ်ခုကိုလုပ်ရင်အကျိုးတစ်ခုရှိတယ်ဟာ whether action there is reaction ဒါ action ရှိပြီး reaction မရှိဘူးလို့မရဘူး အဲ့တော့အကြောင်းအကျိုးဆက်ဆံမှုသဘောတရားအကြောင်းကြောင့်အကျိုးဖြစ်တယ်ဒီဒီဒီအကျိုးဟာအကြောင်းကင်းပြီးတော့မဖြစ်ဘူးဆိုတာဒီဒီသဘောတရားဟာဘယ်သူကမှလှုပ်ရတဲ့သဘောတရားမဟုတ်ဘူးသူပင်ကိုယ်တဘာဝအတန်ဖြစ်တဲ့သဘောတရားတချို့ကသူတို့ကလာလေးရှိတယ်ဟုတ်လားဒါကို law လို့ပြောရင် there must be a law giver ဒါမှလည်းဒီမှာလည်းဒီလိုမဟုတ်ဘူးဒီဒီ law ဟာ national law ပဲဘယ်လိုမှလောက်ရတာမဟုတ်ဘူးအဲ့ဒီလိုခုနလိုဟို သာဝရတို့ဘာလို့ဒီဓမ္မတို့မပါဘဲနဲ့အတ္တဆိုတဲ့အစွဲမြင်မပါဘဲနဲ့ကံကံရဲ့ကျိုးသဘောတရားကိုမြတ်စွာဘုရားဟောတော်မှာဒါမှမဟုတ်မြတ်စွာဘုရားရဲ့ကံကံကျိုးသဘောတရား very refined ပြီးတော့ဒီကံကံရဲ့အကျိုးသဘောတရားကိုမြတ်စွာဘုရားကကိုယ်တိုင်သိမြင်ပြီးတော့ဟောတော်မူတာဘုရားဖြစ်ဖို့ရန်ဟိုဘောရိပင်အောင်မှာထိုင်ပြီးတော့တရားအထုတ်တဲ့ခါကျတော့တန်းကောင်ရံမှာဒီဉာဏ်ကိုရတော့တန်းကောင်ရံမှာ ဒီတ attva တွေတ attva တွေသေတဘွားကနေသေပြီးတော့နောက်တဘွားဖြစ်နေတာတွေကိုတခါတည်းပိတ်ကားပေါ်မှာမြင်တယ်လို့မြင်နိုင်တဲ့အဘိညာဉ်ဉာဏ်ကိုမြတ်စွာဘုရားရတော်မူအဲအဲ့တော့ဘုရားလောင်းပေါ့လေဘုရားမြတ်စွာဘုရားမဟုတ်သေးဘူးဘုရားလောင်းရတော်မူတယ်အဲ့ဒီအချိန်ခါတဲ့ကကံကံရဲ့အကျိုးသဘောတရားကိုကောင်းကောင်းမြင်တယ်ဘာကြောင့်လဲဆိုဒီတ attva တွေကသိပြီးတော့ဟိုပုံသွားဖြစ်တယ်ဒီတ attva လည်းဟိုပုံသွားဖြစ်တယ်ဖြစ်တဲ့ခါမှာတ attva တယောက်ကဆိုတော့ကောင်းတဲ့ပုံမှာသွားဖြစ်တယ် နော်နော်ဒီတပ်ပြတယောက်ကတော့ငရဲကြသွားတယ်ဒါဘာလဲဆိုပြန်ကြည့်လိုက်တဲ့ခါကျတော့အော်ဒီလူကသူဟိုတော့မကောင်းတာတွေလုပ်ခဲ့တယ်အဲ့ဒီမကောင်းတာတွေကြောင့်သူငရဲကြသွားတယ်ဟာဒီကောင်ကတော့ကောင်းတာတွေလုပ်ခဲ့တယ်ဒါကြောင့်မို့ကောင်းတာလုပ်လို့သူကလူပြည်နဲ့ပြည်ရောက်သွားတယ်ဆိုပြီးတော့ကွက်ကွက်ကွင်းကွင်းဒီကိုကတော်တိုင်းမြင်တော်မူတယ်အဲ့လိုမြင်ပြီးတော့မှဒီကံကံရဲ့ကျိုးတော်တရားကိုမြတ်စွာဘုရားကဟောတော်မူတယ်အဲ့ကိုလည်းဒီလိုပဲဟိုဘုရားလောက်တော့မမြင်နိုင်ဘူးပေါ့လေကိုလည်းဒီလိုပဲမြင်နေတယ်ဆိုရင်အဲ့ဒီအဘိညာဉ်ရအောင်အထောက်ဖို့ရှိတာ အဲ့တော့ဥပင်ဉာဏ်ရအောင်အထောက်ရင်ကိုယ်လည်းမြင်ပါဒါကြောင့်မို့ဒီကံကံရဲ့အကျိုးသဘောတရားဆိုတာဟိုဘုရားဘာသာဟိုယုံမှဒီဒီဒီကံကံရဲ့အကျိုးသဘောတရားတွေရောက်မှာမဟုတ်ဘူးဟုတ်လားယုံကြည်ဖြစ်စေမယုံကြည်ဖြစ်စေဒါဒါတဘာဝပဲဟိုဆိုတော့မိကိုပူတယ်လို့ယုံကြည်ဖြစ်စေမယုံကြည်ဖြစ်စေမိသွားကံရင်ပူမှာပဲမရဘူး तू ကတော့မိရတော့အေးမှာမဟုတ်ဘူးနော်အဲ့လို तू ကမျက်နှာမလိုက်တဲ့အဲ လောသဘောတရားမျိုးအဲ့တော့ကံဆိုတော့ဗာလေတဲ့ကံကံကျိုးတယ်နောက်တော့အကျေပြောမှာနော်ကံဆိုတာကဒီစိတ်ထဲမှာဖြစ်တဲ့စေတနာဆိုတာကိုကံလို့ခေါ်စေတနာဆိုတာတိုက်တွန်းမှုစိတ်ဆောင်မှုသဘောတရားလေးဘာပဲလှုပ်လှုပ်အဲ့ဒီတိုက်တွန်းမှုစိတ်ဆောင်မှုသဘောတရားလေးစိတ်ထဲမှာပါတယ်ကောင်းတာလှုပ်လှုပ်မကောင်းတာလှုပ်လှုပ်အဲ့ဒီစေတနာကိုကံလို့ခေါ်တယ် အဲ့ဒီကံဆိုတဲ့စေတနာဟာနံသဘောတစ်ခုပဲဟုတ်လားနံသဘောတရားအများကြီးရှိတဲ့အ ਨੇ ကနံသဘောတရားတူ1 of the 52 mental states အဲ့ဒီစေတနာဆိုတဲ့ကံကနံတရားဖြစ်တဲ့အတွက်ကြောင့်မို့ဖြစ်ပြီးရင်တော့ချုပ်သွားတာပဲသူကသူတို့ပဲနာရုပ်ပဲဖြစ်ဖြစ်နာမဲဖြစ်ဖြစ်ဘယ်တော့မှအမြဲတည်တယ်မရှိဘူးဖြစ်ပြီးချုပ်သွားအဲ့ဒီလိုဖြစ်ပြီးရင်ချုပ်သွားပြီမယ်လို့အဲ့ဒီစေတနာမှာကဘာရှိတယ်လဲဘာထူးခြားချက်ရှိတယ်လဲ အကျိုးပေးနိုင်တဲ့သဘောတရားသူ့မှာရှိတယ်။နောက်ခါမှာကောင်းကျိုးဆိုးကျိုးကိုပေးနိုင်တဲ့တတ္တိသူ့မှာရှိတယ်။အဲ့ဒီတတ္တိကိုတဲ့သူကခြံဟိုတတ္တဝါတွေစိတ်အစဉ်မှာထားထားခဲ့ပြီးတော့သူကချုပ်သွားတယ်။အဲ့တော့သူချုပ်သွားပြီမှလည်းအဲ့ဒီတတ္တိပေးနိုင်တဲ့ potential ကကြံရစ်တယ်။တတ္တဝါတွေရဲ့အာတန်တန်လို့ခေါ်တာပေါ့လေစိတ်စိတ်အစဉ်မှာပြောကြပါစို့ကြံရစ်တယ်။အဲ့လိုကြံရစ်တော့ကိုအဲ့ဒီ potential က ဒီဒီအခွင့်သားလာတဲ့အခါကျတော့ तू ကအကျိုးထပေးတော့တယ်။ तू ပေးဖို့အခွင့်သားရင် तू ကအကျိုးပေးမယ်။ तू ပေးဖို့အခွင့်မသားသေးဘူးဆိုရင် तू အကျိုးမပေးသေးဘူးဒီလိုပဲ तू နေနေအောင်မယ်။အဲ तू အခွင့်သားလာတဲ့ဒီနေ့မှာ तू ထပြီးတော့အကျိုးပေးမယ်။အဲလိုတတ်သိရှိတယ်။အဲဒါကြောင့်မို့ဒီမြတ်စွာဘုရားဟောတဲ့ခါမှာတတ္တဝါတို့ဟာ အာတတ္တဝါတို့မှာကံတာနှင်ကိုယ်ပိုင်ဥစ္စာရှိတယ်ကံတာအမိကံတာဖဆိုတော့ဗမာစကားမရှိဘူးလားနော်အဲဆိုလိုတာကတော့ဘာပဲဖြစ်ဖြစ်မိမိတို့ပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးကိုပဲရနေကြတယ်အဲဒီမိမိတို့ပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံအလျောက်ဒီဘဝမှာကောင်းတာဖြစ်မယ်ဆိုးတာဖြစ်မယ်စသဖြင့်အဲတော့ဘာပဲဖြစ်ဖြစ်ဖြစ်သမျှဟာမိမိပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံကြောင့်လို့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့ကုသိုလ်ကံအကုသိုလ်ကံရဲ့ သာသမီတွေနော်ကုသကံအကုသကံရဲ့အမွေကံတွေဒီနည်းအားဖြင့်ကုသကံအကုသကံသာဟရင်ကိုပိုင်ဥစ္စာရှိတယ်တခြားကိုပိုင်နဲ့ဆွဲပစ္စည်းကတကယ်ကိုပိုင်ဥစ္စာအစ်စ်မဟုတ်ဘူးဒီလိုနားလည်ရတော့ပေါ့ဟိုဗမာစကားပြောလို့ရှိတယ်မဟုတ်လားကိုကိုကိုဖို့ပါအောင်လုပ်တယ်ကိုဖို့ပါအောင်လုပ်တယ်နော်ကံကသာကိုနောက်ကလိုက်မယ်ဆန္ဒဒါမှန်ပဲကုသကံအကုသကံကသာလို့ကိုတန်တရာမှာနောက်ကနေပြီးတော့အရေးလို့လိုက်နေမှာပေါ့လေ သို့မဟုတ်ဘာခေါ်လဲနွားနောက်ကဘိန်းကလိုက်သူလိုက်နေမယ်ဒါကြောင့်မို့ ကံကံရဲ့အကျိုးသဘောတရားကိုလည်းမြတ်စွာဘုရားဟောတော်မူခဲ့တယ်ဒီကံမြတ်စွာဘုရားဟောတော်မူတဲ့ကံကံကံကံရဲ့အကျိုးသဘောတရားဟာဗြဟ္မဏဝါဒမှာရှိတဲ့ကံကံရဲ့အကျိုးသဘောတရားနဲ့မတူဘူးနော်ဟိုမှာကဘာပါနေတော့ဗြဟ္မာတို့ဘာတို့ပါနေတယ်ဒီမှာကတော့အဲ့ဒါတွေဘာမှမပါဘူးအဲ pure natural law ဒါပဲအဲကံဆိုတာဗာလဲစိတ်စိတ်ထဲမှာဖြစ်တဲ့စေတနာအဲ့ဒီစေတနာမှာကအကျိုးပေးနိုင်တဲ့တတ္တိရှိတယ်အဲ့ဒီအကျိုးပေးနိုင်တဲ့တတ္တိရှိတဲ့အတွက်ကြောင့်မို့ အခွင့်သာလာတဲ့ခါမှာထပြီးတော့အကျိုးပေးတယ်အဲအဲ့လိုအကျိုးပေးတာကိုရတဲ့အတွက်ကြောင့်မို့တတ္တဝါတွေမှာကန္တာလင်မိမိဥစ္စာရှိတယ်ကန္တာအမိကန္တာအဖစတဲ့ပြင်ပြောတယ်ကောင်းပြီအဲ့ဒါကကံကံအကျိုးအဲနောက်တော့ကံကြောင့်အကျယ်တခါလာအောင်လားဒါနောက်တစ်ခုကတော့ဗာလဲဆိုရင်မြတ်စွာဘုရားဟာအမျိုးဆက်ခွဲခြားမှုကိုနော်ပယ်တော်မူခဲ့တယ်တို့တွေကတို့တွေက ဇက်ရှိတဲ့နိုင်ငံမှာမနေဘူးတော့ဇက်ရဲ့ဆိုးဆိုးရပုံကိုကမသိဘူးနော်ဇက်မြင့်ဇက်နှိမ့်ဆိုတာအိန္ဒိယနိုင်ငံမှာရှိတယ်လူလူချင်းအဆင့်တန်းခါရဲမွေးမွေးလာတာနဲ့လူလူချင်းအဆင့်တန်းကွဲသွားပြီအဲမင်းကဇက်နှိမ့်တာမွေးတဲ့အတွက်ကြောင့်မင်းကနဲ့တမ်းမတူမင်းနဲ့ကနဲ့မထီရဘူး untouchable ဆိုရင်ကြားဘူးတယ်မဟုတ်လားလူချင်းကိုမထီအောင်ထိသွားရင်လည်းလူညစ်ဟိုတဏှာသွားတယ် အင်ပြူအဖြစ်သွားတယ်ဆိုတော့အိမ်ပြန်တော့ရေချိုးရတာတော့ဘာလို့လဲလောက်ရတာရှိလူလူချင်းတော့ဘာမှမလူဟုတ်လားအဲ့လိုဟာလေတိတ်တော့ဆိုရဆက်ရှင်ရလာနေဒီမှာဟုတ်တာတို့ကြည့်ရပြီ။ရပါလား။အဲဒီတော့ဇတ်ဆိုတာအတော်ဆိုးတယ် တို့ဗမာနိုင်ငံမှာဇက်ရှိလားမရှိပါဘူးနော်သို့တော်တခုတော့ရှိတယ်ဟိုဟိုတင်းကျိုင်းလှုပ်တဲ့လူတွေဘာတွေနဲ့ကြာရင်တော့ဟိုဘာခေါ်လဲအဲတာဝေသမီးယူမလုပ်ဘူးနော်အတူတူမစားဘူးစသည်ဖြစ်ပါလေဥနုလက်ထက်ကဟိုအဲဒီသူတို့တွေနဲ့တခါတည်းတယောက်ချားစီထိုင်ပြီးတော့သမင်းတွေပါစားကြရတယ်ဟိုအစိုးရအရာရှိတွေပါလေထားပါတော့အဲ့ဒါတော့ဟိုနည်းနည်းလောက်ရှိတာပါဟုတ်လား လူမှဇက်မရှိဘူးတို့ဘာလင်္ကာမှာအဲ့ဒါသိကံကောင်းတယ်ဇက်ရှိလာတဲ့ခါကျတော့အလိုလိုလူကလည်းပဲဇက်နှိမ့်နေဆိုရင်စိတ်ဓာတ်ကောပါအကုန်လုံးကတခါတည်းအောက်တန်းကြတော့ပါပဲတိမ်သွားတာပဲဇက်ဇက်မြင့်တဲ့လူကိုဇက်နှိမ့်တဲ့လူကပြန်ပြီးတော့မပြောဖို့ဘူးမျက်နှာတော့ရဲမကြည့်ဘူးအဲ့လိုဟာတွေကိုဖြစ်လာဟုတ်အဲ့အဲ့လိုဆိုတယ်ဇက်ဆိုတာအဲမြတ်စွာဘုရားကတော့အဲ့ဒီဇက်ဟာအိန္ဒိယနိုင်ငံမှာသူတို့ အခုဒီဒီအိန္ဒိယနိုင်ငံလွတ်လပ်ရေးရလို့ constitution ထဲမှာကိုထည့်ရေးထားပြီးတာဟာဇက်ပယ်ရမယ်ဆိုတာဒါမျိုးလို့မရဘူးရှိတော့မယ်အဲမြတ်စွာဘုရားကတော့ဗာပြောလဲဇက်ဆိုဇက်မရှိဘူးလူမှာဇက်ဆိုတာမရှိဘူးအဲ့တော့လူတယောက်ယုံညံ့တယ်မြင့်မြတ်တယ်ဆိုတာဟာအမျိုးဇက်ကြောင့်မဟုတ်ဘူးသူတို့သူတို့ရဲ့အကျင့်ကြောင့်သာသူမကောင်းဘူးယုံညံ့တယ်သူ့ကိုမြင့်မြတ်တယ်လို့ဒါပြောရတယ်ဒါကြောင့်မို့လူမှန်ဇက်မရှိဘူး ကောင်းတာလုပ်တဲ့လူဟာလူကောင်းပဲမကောင်းတာလုပ်တဲ့လူဟာလူဆိုးပဲနော်ဇက်မြင့်နဲ့ဇက်မြင့်နဲ့ပုံကူပဲဖြစ်နေပြီမလို့ तू ကမကောင်းတာလုပ်ရင်ဒီကောင်ကလူညံ့မယ်လူယုံမှာပဲဇက်နှိမ့်တဲ့ပုံကူဖြစ်ပြီမလို့ तू ကကောင်းတာလုပ်နေရင် तू ဟာလူကောင်းမယ်လူတော်ပဲဒီလိုမြတ်စွာဘုရားကလူကိုခွဲခြားတဲ့နေရာမှာ အမျိုးဆက်နဲ့မခွဲခြားပဲနဲ့သူတို့ရဲ့အကျင့်ကိုကျင့်တရားနဲ့ခွဲခြားလိုက်ကိုကျင့်တရားကောင်းတဲ့လူဟာ မြင့်မြတ်တဲ့လူပဲကိုကျင်တရားမကောင်းတဲ့လူကနှိမ့်ကြတဲ့လူပဲအဲ့တော့အမျိုးသားဟာဘာမှဟိုထူးခြားမှုမလုပ်နိုင်ဘူးလို့ဒီလိုမြတ်စွာဘုရားဟောတော်မူတယ်အဲ့ဒီအမျိုးသားခွဲခြားမှုကိုမြတ်စွာဘုရားပယ်တာဟာလည်းပဲအိန္ဒိယနိုင်ငံအဖို့ကတော့အတော်ကိုအခံရခက်တယ်ဘာလို့သူတို့ကအမြဲတမ်းဟိုဗြဟ္မဏဆိုတဲ့လူတွေကသူတို့ကလက်ဝကြီးအုပ်ထားတာပေါ့သူကလက်ဝကြီးအုပ်ထားပြီးတော့သူတို့ကတော့အကောင်းဆုံးပေါ့လေအစင်တန်းအမြင့်ဆုံးပေါ့အဲလိုခွဲထားပြီးတော့ဒီမင်းမင်းဟာ ဇက်နှိမ်မွေးလာတဲ့အတွက်ကြောင့်ဘလောက်ပဲပညာတော်တော်ဘလောက်ပါဖြစ်ဖြစ်မင်းဟာဒါပဲဇက်နှိမ်ပဲဇက်နှိမ်ဆိုရင်လည်းသူတို့ကဆိုတော့အမိုက်ကျုံနာတို့ဘာတို့ပေါ့လေလက်လို့လက်နဲ့လောက်ရတဲ့အလိုမျိုးလောက်ရမယ်မင်းကတော့ဂုံတယ်မျိုးဖြစ်ဂုံတယ်ပဲလောက်ရမယ်ဒီကြီးတဲ့ပုံပုံမလောက်အောင်စသည်ဖြင့်ပေါ့လေအဲ့ဒီဟာတွေလောက်ထားတာပါအဲမြတ်စွာဘုရားကတော့ဒါမျိုးမရှိတော့ဇက်နဲ့အဲဒီအမျိုးဇက်နဲ့လူကိုမဆုံးဖြတ်ပဲနဲ့လူတန်ဖို့ကိုမဆုံးဖြတ်ပဲနဲ့ အကျင့်တရားနဲ့ပဲလူတန်ဖို့ကိုဆုံးဖြတ်တယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားသာသနာတော်ဝင်လာတဲ့ပုဂ္ဂိုလ်တွေကြတော့ဘယ်လိုပုဂ္ဂိုလ်တွေပဲဝင်လာလားအတူတူပဲဖြစ်သွားတာဇာမရှိတော့နောက်ဥပါလိဆိုတဲ့ဥပါလိဆိုတဲ့ယဟန်အကြောင်းကြားဘူးလားဥပါလိဆိုတာဟိုဝီနီးမှာသူကအတော်ဆုံးဖြစ်တဲ့တဲ့ဝီနီးအတော်ဆုံးဖြစ်တော့ကိုပထမသင်္ကနာမှာသူဝီနီးနဲ့ပတ်သက်ပြီးတော့သူကပဲဖြေရတယ်မိတယ်မိခွန်းနေအဲ့ဒီဥပါလိဆိုတဲ့ယဟန်ဟာ သူကငကူကဘာလဲဆိုရင်ဆတ်တာပဲဆတ်တာတဲ့ဆိုတာဇက်နှိမ့်တယ်အဲအိန္ဒိယမှာသူများကောင်းရိပ်တဲ့လူတို့ဘာလို့ဆိုဇက်နှိမ့်တယ်ဒီအဲ့ဒီဇက်ကတီဟိုမှာလည်းနည်းနည်းရှိတယ်တို့တီဟိုမှာနေတော့ကတီဟိုဘုန်းကြီးတွေတက်ပြီးတော့ခေါင်းလေးရိပ်ချင်လို့ရိပ်ပေးပါဆိုရင်သူကရိပ်မပေးချင်ဘူးဇက်နှိမ့်တယ်အကွက်ကိုရိပ်အောင်တက်တအောင်လုပ်ရတယ်ကွက်ကိုရိပ်ရတယ်တီဟိုကျောင်းမှာနေရင်ပေါ့သူတို့မှလည်းစက်ရှိတယ် ဒါမှတော့အဲ့ဒီဥပါလိဆိုတာစတာပဲသူကဟိုမင်းသားတွေရဲ့ကျုံလို့ပြောကြပါပဲအစီအပါအဲ့တော့မင်းသားတွေကဟိုရှင်အနုရုဒ္ဓအနုရုဒ္ဓတို့အာနန္ဒာတို့ပဂိတို့ပဂုတို့ကိမိလာတို့ဆိုတဲ့ဟာတွေအာနန္ဒာပါတယ်အဲသူတို့တွေကဒီနေ့မှာဒီမင်းသားဘောက်ဆုံးပြီးတော့ယဟန်ယဟန်ယဟန်ပြုတ်တော့မယ်ဆိုတော့မြတ်စွာဘုရားကြီးသွားကြတယ် သွားတော့အဲ့ဒီဥပါလိကလည်းပါသွားတော့ဥပါလိကိုပြောတယ်သူတို့ပစ္စည်းတွေချုပ်ပေါ့လေဟိုအစင်တားတာတွေချုပ်ပြီးတော့ဥပါလိကိုပဲကမင်းမလို့ရှင်တာလောက်တော့အဲ့ဒါနဲ့ငါတို့တော့ဖျားစီသွားပြီးတော့ရဟန်းဝတ်တော့မယ်ကျွန်တော်လည်းတူတူလိုက်ပြစီပဲမလိုက်နဲ့အမင်းမင်းပြန်ဆိုတော့သူဒါဒီဒီထုတ်ကင်လာပြီးတော့နည်းနည်းပြန်လာပြီးတော့စဉ်းစားတယ်အာဒီဒီတာကူမင်းဆိုတာလူချမ်းနေပေါ့လေအဲ့တော့ဒီထုတ်တင်နေငါဒါမြင်ရင် မင်းဟိုတာကွင်မင်းသားတွေမင်းတတ်ပြီးတော့မင်းယူလာတာပဲဆိုငါတတ်တော့မှာပဲအဲတော့သူတို့တွေကတောင်မှဒါစွန့်သွားသေးတာငါ့ဘူဘာဒါပြောစရာရှိတော့မလားဆိုသူကလည်းအဲ့ဒီမှာတစ်ပင်ချိတ်ထားခဲ့ပြီးလိုရင်းတဲ့ကောင်ယူပါဆိုပြီးတော့သူကလည်းနောက်လိုက်သွားမင်းသားတွေနဲ့လိုက်သွားလိုက်တော့မင်းဘာလို့လိုက်လာဆိုတော့ဒီလိုလိုပဲကျွန်တော်လည်းပဲမင်းသားတွေလိုပဲရဟန်းဖို့တော့မယ်ပေါ့လေအဲ့တော့ဟိုဘုရားကြီးရောက်တဲ့ခါကျတော့ဒီမင်းသားတွေကဘယ်လိုပြောလဲဆိုတော့ရသော်ဘုရားတဲ့ဒီလိုလို့ ဒီတာကီဝင်မင်းမျိုးဆိုတာကအလွန်မာနကြီးတယ်အဲ့ဒါဒီပြတော့မာနကျိုးဒီဥပါလိဒီပြတော့တို့ရဲ့အစေအပပြတဲ့ဥပါလိကိုအရင်ရဟန်းပြုပေးပါဒီပြတော့တို့နောက်မှရဟန်းပြုပေးပါတဲ့ तू ကအရင်ရဟန်းပြုတော့ तू ကအကြီးဖြစ်သွားတော့သူ့ကိုဒီပြတော့တို့ကရှေ့ခိုးရမယ်ဝေကြီးဖို့မြန်ပြုရပြုစုရမှာပေါ့လေအဲ့လိုဆိုရင်ဒီပြတော့တို့မာနကြမယ်ဆိုတော့အဲ့ဒီလိုလျှောက်လို့မြတ်စွာဘုရားကအရှင်ဥပါလိကိုအရှင်ရဟန်းပြုပေးတယ် ပြီးမှသူတို့ဒါကိုမင်းသား6ယောက်ကိုရဟန်းပြုပေးတာအဲသာသနာတော်လည်းရောက်သွားရောဥပ္ပါလိကအကြီးဖြစ်သွားတယ်ဥပ္ပါလိကဆရာဟောတယ်သူ့ကိုဟိုမင်းသားတွေကပြန်ပြီးတော့ပြုစုရတယ်ဟောလိုက်ရှ िख ိုးရတယ်နေရာကထားပေးရတယ်ဗာလိညာလေးယူပေးပါပေးပေါ့လေအဲ့လိုတော့အဲ့မြတ်စွာဘုရားသာသနာတော်မှာမဟုတ်တာမျိုးဖြစ်တာအဲဟိုဟိုဘက်ကဗြဟ္မဏဘာသာမှာဆိုတာမျိုးမရဘူးထို့တူပဲတဲ့ဟိုဂုခိတောစကဖင်ဂျာပေါ့လေသူနိတဆိုတဲ့ လူတယောက်သူအမိုက်ကျုံနေတာပဲအမိုက်နောက်ဘွားကသူကပြည့်စိတ်ကဗုဒ္ဓကိုမတော်ရပြောထားလို့အဲ့ဒီအဲ့ဒီအကျိုးခံစားရတယ်ဆိုတော့ဒီနေ့သူကအမိုက်ကျုံနေတဲ့ခါမှာမြတ်စွာဘုရားကြည့်လိုက်တဲ့ခါကျတော့သူအကျိုးတရားရဖို့ကမြင်တဲ့ခါကျတော့မြတ်စွာဘုရားသူ့ရှိသွားရဟန်းနေနဲ့ဆုံးခံသွားရင်ပေါ့မြတ်စွာဘုရားကြွလာတော့သူကလည်းပဲတိတ်အားငယ်အားငယ်ပေါ့ဒီဂျာရုဝါလာမလားဟိုဒီနိုင်ငံလုံးမဟုတ်ဘူးလေဟုတ်လားအမိုက်အမိုက်ကျုံရတယ်ဆိုအလုံးအောင်ကြတဲ့အလုပ်ကိုဆိုတော့ तू ကရှောင်လို့လည်းမလွတ်တော့ဘူးထွက်ထွက်သွားလို့လည်းမြတ်စွာဘုရားနဲ့မလွတ်တော့တော့ तू ကခါလဲ သူသူသဘောလေးပေါ့လေတောင်းတယ်သူအမိုက်ကြီးထည့်တာအဲ့ဒါလေးချပြီးတော့ညံညာသာကတ်လာအဲ့ဒီခါကျမှမြတ်စွာဘုရားကြည့်ပြီးတော့အဲမင်းပါတော့ပေါ့လေအားဒီပြီးတော့အဲအမိုက်ကျုံးသမားပါဗျာဆိုတော့မမေ့တယ်လေမင်းရဟန်းမလုပ်ချင်မလားဟာဒီလိုသိလို့ရပါဘောရဟန်းဆိုတော့အဲ့ဒါညဆိုပြအဲ့ဒီမှာယဟန်ပြပြလိုက်တယ်။နောက်သူယဟန်လာဖြစ်သွားတယ်။အဲ့တော့ဒီလိုအောက်တန်းကြတဲ့လူကို သာသနာတဲ့လက်ခံမှုဆိုတာဇက်ခွဲခြားမှုရှိရင်ဘယ်လိုလုပ်ရမလဲအင်္ဂုလိမာလလူဆိုးကြီးဓမြကြီးလူတက်သမားကြီးအဲ့ဒါအောင်မြတ်စွာဘုရားသွားချွတ်တက်ပြီးတော့ယဟန်ပြုမပေးဘူးလားနော်ယဟန်ပြုပြီးတော့နောက်သူယဟန်နာဖြစ်သွားတာအေးလူဆိုးပြေလို့ဘာဖြစ်ဘုရားတော့လက်ခံတာပဲဘာလို့ဆိုသူရှိကြကောင်းတော်တော့မှာဟိုတုန်းကဆိုးခဲ့ပြီမလို့ပြီးတော့ဆိုတော့အမ္ဘပါဠိဆိုတာရှိတော့ပြည်တန်သာမဆိုတာရှိတယ် အဲ့ဒီအမ္ပပါဠိကလည်းပဲမြတ်စွာဘုရားကြောင်းတောင်လှူတာနော်သူကဟိုဟာပြီးတတ်တာမှဆိုပေမဲ့လို့ဟလာသူကချမ်းချမ်းသာတယ်ဆိုတော့ကြီးကျယ်နေတာဒီမှာအဲ့လိုလှူပြီးတော့နောက်တနေ့မှသူသူသူသားကယဟန်ပြီးပြီးတော့ယဟန်နာဖြစ်သွားတော့သူသားဟောတဲ့တရားနာပြီးတော့သူလည်းပဲအဲသူခန္ဓာကိုယ်ပြန်ကြည့်ပြီးတော့အိုးလာတော့ဟိုဟာဖြစ်တော့မလားအာရုပ်အရင်ငငယ်ငယ်တော့လှတာကြည့်ပြီးတော့နောက်ဒါဝကရပြီးတော့ဒိက္ခုမအလုပ်ပြီးတော့သူလည်းယဟန်နာဖြစ်သွားတယ် ပြီးတော့ကျွန်းနော်ကျွန်းမတွေပုံနာကကျွန်းမရှိတယ်အဲ့ဒီကျွန်းမလည်းပဲဟိုသူများကျွန်းပြီမယ်လို့မြတ်စွာဘုရားရှိရောက်တော့တာကျွန်းလည်းမဟုတ်တော့ဘူးပေါ့လေနော်ဟိုဒီကုဏီမှာဖြစ်သွားတယ်အဲ့အဲ့ဒီလိုမြတ်စွာဘုရားသာသနာတော်ထဲမှာ အမျိုးမျိုးရှိတယ်ဆိုတော့မင်းနစ္စတာလို့အမတ်ကြီးတွေဗာကြီးတွေမင်းသားတွေရှိတယ်လို့ပဲအလွန်နှိမ့်ကြတဲ့ခုလိုပအမိုက်ကျုံသမားတို့စတာလေတို့ ပြည်တံကာမတို့စသည်ပေါ့လေဒါတွေလည်းပဲမြတ်စွာဘုရားသာသနာတော်မှာရှိတာပဲမြတ်စွာဘုရားသာသနာတော်ရောက်တာနဲ့တပြိုင်နက်အားလုံးဟာအတူတူပဲဖြစ်သွားပြီအဲ့ဒီလိုအမျိုးဆက်ခွဲခြားမှုကိုမြတ်စွာဘုရားခေတ်စကားနဲ့ပြောရင်တော်လှန်ခဲ့တယ်ပေါ့လေမြတ်စွာဘုရားပယ်မြစ်တော်မူခဲ့တယ်အဲ့လိုအမျိုးဆက်ခွဲခြားမှုမရှိတဲ့တန်ခအဖွဲ့အစည်းကိုလည်းပဲမြတ်စွာဘုရားတည်ထောင်တော်မူခဲ့တယ်ပေါ့တန်ခါ ဒီဒီယဟန်မယ်ယဟန်မိမပဲဆိုတာဖြစ်သွားရင်ခုနပြောတဲ့အမျိုးအစားမရှိတော့ဘူးငကိုတော့ကဘာအမျိုးအစားပဲဖြစ်ခဲ့ဖြစ်ခဲ့ဒီကြတော့ဘုန်းကြီးပဲပေါ့အဲဒီမှာမြတ်စွာဘုရားဟိုသာသနာတော်ကိုသမုဒ္ဒရာနဲ့နှိုင်းပြီးတော့ဟောထားတဲ့အခါမှာဒီမြစ်တွေဟာတဲ့သမုဒ္ဒရာရောက်တဲ့အခါကျတော့မိမိနာမည်ကိုစွန့်ပြီးတော့သမုဒ္ဒရာဆိုတဲ့နာမည်ပဲဖြစ်သွားတယ်လို့ပဲတဲ့ ဟုတ်လားလူတွေကလည်းပဲ तू ကမင်းမျိုးပဲ तू ကကုံတယ်မျိုးပဲ तू ကခုနလိုကျွန်မျိုးပဲစသဖြင့်ဖြစ်ပင်မယ်လို့သာသနာတော်တဲ့ရောက်တာနဲ့တပြိုင်နက်သာသနာတော်လည်းမရောက်ခင်ကဟိုအမျိုးဆက်တွေပါလေအကုန်လုံးပျောက်သွားပြီးတော့အာလုံးတန်းတူပဲဖြစ်သွားတယ်အဲဒီမှာဒီရှေးအမိအနွယ်တို့ကိုစွန့်ကြသည်လို့အဲဒီစာမှာရှိတယ်ရှေးအမိနော်ရှေးတော့ကအမိရှေးတော့ကအနွယ်ရှေးတော့က အာဘာခေါ်မလဲ clan ပေါ့လေနော်ဒါတွေကိုစွန့်ပြီးတော့ဇက်ကိုစွန့်ပြီးတော့တမ်တာတာမယဟမ်းပဲဖြစ်သွားပြီပေါ့အားလုံးအတူတူဖြစ်သွားပြီအဲ့ဒါကြောင့်မို့ထင်တယ်သူသူဘုန်းကြီးဘုရင်လူနာမည်စွန့်ပြီးတော့ဘုန်းကြီးနာမည်ယူရတယ်ပြီးတော့အဲ့ဒီသာသနာတော်မှာလည်းပဲအကြီးအငယ်ကိုဇက်အဆင်မခွဲခြားဘူးနော်မင်းဘယ်ဇက်ကလာလာအရင်လာရင်မင်းကြီးတာပဲနောက်လာရင်မင်းငယ်တာပဲအသက်ကြီးတာမကြီးတာလည်းမရဘူး အဲ့တော့ဘုန်းကြီးတွေမှာအသက်ကြီးတာမကြီးတာနဲ့မဆုံးဖြတ်ဘူးအကြီးအကြီးအငယ်ကိုဝါကြီးတာမကြီးတာနဲ့ဆုံးဖြတ်တယ်ဝါဆိုတာဘုန်းကြီးဘွားနဲ့အဲဘယ်လောက်နေဘူးလဲဘုန်းကြီးဘွားနဲ့10နှစ်နေဘူးတယ်15နှစ်နေဘူးတယ်အဲအဲ့လိုဟာနဲ့ကြည့်ပြီးတော့ဆုံးဖြတ်တယ်အဲ့တော့အသက်30လူတယောက်နော်ဒီနေ့ယဟန်ဖြစ်တယ်ဆိုရင်သူကဟို သူ့လည်းအရင်ယဟန်ပြေထားခဲ့ပြီးတော့သူ့လည်းအသက်ငယ်တဲ့လူကိုသူကရှ िख ိုးရအဲ့ဒါကြောင့်မို့ဒီသာသနာတော်မှာအကြီးအငယ်ကိုတိခါဝါနဲ့ခွဲကြတယ်အသက်နဲ့မခွဲကြဘူးယာတုတို့ဇတ်တို့ဂုံတို့ဘာလို့နဲ့မခွဲကြဘူးသိကောင်းနေရတာနော် very wise ပဲအဲ့ဒါတော့ဖယားကို very wise လို့ပြောရတာတော့လည်းပဲနည်းနည်းမတော်လာဘူးပေါ့ဟုတ်လားဖယားလိုပုဂ္ဂိုလ်ဘာလို့ဆိုအဲ့လိုတာမဟုတ်ရင်အတော့ခက်မယ်ဟမ် ငါတို့တော့ငါမင်းနဲ့ဒီဂရီရှိတယ်ကွာငါနောက်မှလာပြီမလို့ငါဒီဂရီနဲ့တော့မင်းကငါရှိခိုးရမယ်လှုပ်နေလိမ့်မယ်ဟမ်ငါတက်ကြီးတယ်မင်းကငယ်တယ်မင်းငါရှိခိုးရမယ်လှုပ်တယ်အခုတော့ဘုရားခါနဲ့ချလိုက်တာပဲဟုတ်လားမင်းမမင်းအသက်ကြီးကြီးမကြီးကြီးပညာတတ်တတ်မတတ်တတ်လာခဲ့မင်းနောက်မှဖြစ်ရင်အရင်ဖြစ်ပြီးသားလူကိုဒါအယူသေးပေးရောရှိခိုးရောဆိုတော့သူကတိတ်ကြအဲတိတ်တဘာဝကြဒီလိုမဟုတ်ရင်အတော်ခက်မယ်ပြီးတော့လူတယောက်ရဲ့ပညာရည်ချင်းဘယ်လိုလုပ်ဆုံးဖြတ်မှာလဲဟုတ်လား ခုခေတ်ကလက်မှတ်ရှိလို့ထားပါလက်မှတ်မရှိခင်ခေတ်ကဘယ်လိုလုပ်ဆုံးဖြတ်လဲအဲပြီးတော့ကိုဒီတန်ခါအဖွဲ့အစည်းမှာဒီကိစ္စတွေဆောင်ရွက်တဲ့အခါမှာ100% agreement ယူရတယ်အဲ့ဒီလိုမဟုတ်ရင်ဒီကံအမြောက်ဘူးခုဒီမိုကရေစီကဘယ်လောက်တော့ majority ကဘယ်လောက်တော့50လားအဲမဟုတ်တယ်ဟုတ်ပါ do that ဟုတ်တယ်မလားအဲအခုဘုန်းကြီးလုံငန်းကတော့မရဘူးဟာ69ပါးကသဘောတူဓမ္မထာကန့်ကွက်ပြည့်ပဲအမှန်တော့အဲ့ဒါမျိုးမရှိလို့လားတကယ်ကန့်ကွက်ရင်မရဘူးဓမ္မသဘောမတူဘူးဆိုရင်ဒါမရဘူးပြတ်တာအဲအဲ့တော့ဒီမိုကရေစီရဲ့ရှေ့ကတော့ဘုရားကရောက်နေသေးတယ်ဘာဘာခေါ်မှတော့မသိဘူးဟဲ့ ပြီးတော့တန်ခါအဖွဲ့အစည်းမှာပစ္စည်းတွေကိုအများတန်ခါပိုင်ဆိုပြီးတော့အချိုးကျအများတန်ခါပိုင်ထားပြီးတော့အချိုးကျခွဲဝေသုံးစွဲတဲ့စနစ်ရှိတယ်ကွန်မြူနစ်စနစ်မျိုးအဲ့ဒီစနစ်ဟာဒီမြတ်စွာဘုရားရဲ့တန်ခါအဖွဲ့အစည်းမှာပဲအောင်မြင်တယ်လို့ပြောတယ်ကွန်မြူနစ်မှာမအောင်မြင်ဘူးဒီစကားအခုမှပြောရတော့ out of date ဖြစ်နေပါဘူးကွန်မြူနစ်ကကြာဆုံးနေလို့အဲ့တော့ ဒီဒီမြတ်စွာဘုရားရဲ့စနစ်မှာကြတော့ပစ္စည်းတွေရလာရင်တန်ခိကပစ္စည်းမှရင်တန်ခါကအကုန်လုံးတိမ့်ထားတိမ့်ထားပြီးတော့မှအချိုးကျခွဲဝေပြီးတော့ပေးတယ်အဲ့ဒီကြတော့ဝါစင်တိုင်းပေးတယ်ပေါ့လေဝါကြီးရင်ဝါကြီးတဲ့ပုဂ္ဂိုလ်ကိုဦးစားပေးပြီးတော့သူခွဲဝေပြီးတော့ပေးတဲ့စနစ်ရှိတယ်အဲ့ဒီစနစ်ဟာဒီတန်တန်ခိကစနစ်ဟာအာဒီဘုရားသာသနာမှာပဲအောင်မြင်မှုရှိတယ်လို့ထင်တာတခြားမှာတော့မရဘူးဘာလို့လူလူဟိုဟာမတတ်နိုင်ပဲဟုတ်မလားလူလောဘမတတ်နိုင်ဘူးဆိုတော့ သူတို့ဘာစနစ်လုပ်လို့မရအောင်ကောင်းပြီနောက်တစ်ခုကတော့အမျိုးသမီးတွေရောက်လာအဲ့တော့မြတ်စွာဘုရားဟာအမျိုးသမီးတွေရဲ့အစဉ်တန်းကိုနော်မြင့်တင်ပေးခဲ့တယ်အခုခေတ်ကျတော့ပြောရတော့ခက်တယ်အမေရိကန်နိုင်ငံကသူတို့ကမိမတွေကယောက်ျားတွေနဲ့တန်းတူလုပ်နေတဲ့ခေတ်မလားအဲ့တော့တချို့ဟာတွေကြည့်ရင်တော့ဟုတ်တယ်ခင်ဗျမြတ်စွာဘုရားအနေနဲ့နည်းနည်း discrimination ရှိတယ်လို့ဒါတော့သူလက်ဝန်ခံရလိမ့်မယ်ထင်တယ်နော်ဒါပေမဲ့လို့ ဒီဒီပြဿနာကိုကြည့်တဲ့အခါမှာဒီအဲ့ဒီခေတ်အခြေအနေကိုနောက်ခံထားပြီးတော့ကြည့်ရအဲ့ဒီခေတ်တုန်းကမြတ်စွာဘုရားခေတ်တုန်းကမြတ်စွာဘုရားမပေါ်ခင်ခေတ်တုန်းကအမျိုးသမီးတွေဟာအလွန်အောက်ကျနောက်ကျအောက်တန်းကျနေတယ်ဟုတ်လားအမျိုးဟိန္ဒူလူမျိုးတွေဟာဟိန္ဒူဘာသာကလည်းအမျိုးသမီးဆိုရင်တိတ်ပြီးတော့နှိမ်ချတာဘာသာရေးတွေမှာဆိုရင်သူတို့မပါဝင်ရဘူးပြီးတော့အမျိုးသမီးတွေဟာဟိုအမွေတွေဘာတွေ ဆက်ခံမှုမရှိမရှိရဘူးတာတာပဲလူလူဆိုတာလှုပ်သွားတာပဲပြီးတော့နောက်တစ်ခုကတော့ကြားဘူးကြလိမ့်မယ်တဲ့စတိဆိုတဲ့အလေးကျင့်တစ်ခုရှိတယ်ယောက်ျားတင်မိမပါလိုက်ပေးရတာတိတ်ကြောက်တာကောင်းတာနော်အဲ့ဒီအဲ့ဒီခေတ်အဲ့ဒီလိုအမျိုးသမီးတွေအလွန်နှိမ့်ကြနေတဲ့အခြေအနေမှာမြတ်စွာဘုရားကအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူပဲတရားတူရနိုင်တယ်။ဒါနေရတော့မိမဖြစ်လို့ရဟန္တာမဖြစ်ရဘူးသောတာပန်မဖြစ်ရဘူးလို့မရှိဘူး မိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ဒီတရားအားထုတ်လို့ကိုယ်မှလည်းပါရမီရှိရင်ဒါဖြစ်နိုင်တယ်အဲ့တော့ဒီတရားတူရနိုင်တဲ့နေရာမှာအမျိုးသားနဲ့အမျိုးသမီးတန်းတူပဲဒီလိုဒီလိုခွင့်ရမျိုးတခြားဘာသာမှာတော့ရှားတယ်နော်အဲ့ဒီအဲ့ဒီဒုက္ခနဲ့သူကြည့်ဖို့လေပြီးတော့အမျိုးသမီးတွေကိုသာသနာဝင်ခွင့်ပေးတယ်တို့ယောက်ျားတွေတော့ဘုန်းကြီးလိုမယ်နင်တို့ဘုန်းကြီးမလို့ရဘူးလို့မရှိဘူးပေါ့ဟုတ်လားအဲ့လိုပေးခဲ့တယ် ဒါလည်းပထမတော့မပေးခြင်းဘူးဆိုတော့ဘုရားကလည်းဈေးကင်ထားသေးတယ်ဟုတ်လားနောက်တော့တကယ်ကျတော့ပေးလိုက်ပါတယ်ပြီးတော့ဒီယဟန်နေတဲ့မှာခုနရှင်သာရိပုတ္တရာရှင်မောဂလန်တို့လိုတည်တည်လို့ခေါ်တဲ့ဟိုအကောင်းဆုံးပေါ့လေနံပါတ်1လို့ဟာမျိုးခံထားတယ်လို့ယဟန်မာတွေဘိက္ခုနီတွေမှာလည်းပဲအဲ့ဒီတိုင်းပဲရှိတယ်ဒါမျိုး तू ကပညာအကြီးဆုံး तू ကတကူအကြီးဆုံး तू ကဘာဆိုပြီးတော့အထာတွေရှိတယ်ဆိုတော့ဟိုယဟန်တွေကိုချီးမြှောက်တယ်လို့ပဲယာတုထာဏန္တရ ပေးတယ်လို့ပဲယဟမအမျိုးသမီးတွေကိုလည်းပဲယာတုထာဏန္တရပေးတာပဲဆိုတော့ဒါဟာဒုက္ခနဲ့သူဆိုရင်တော့ဒါအများကြီးဘာခေါ်မလဲတိုးတက်တာပေါ့လေနော်တိုးတက်မှုရှိတာပေါ့အခုအခုခေတ်အနေနဲ့မြင်ပြောမယ်ဆိုတော့ဒါလောက်နဲ့မကျင်တတ်ဘူးဒါအမျိုးသမီးတွေကိုအခုလိုဘာသာရေးမှာအာ အခွင့်အခွင့်အလံပေးခဲ့တာဟာဒါဗုဒ္ဓသာစလာပဲတဲ့ထင်တယ်ဗုဒ္ဓမြတ်စွာဘုရားရှင်ရှိတော့မရှိခဲ့ဘူးနောက်ဆုံးတစ်ခုပြောချင်တာကတော့အခုလူတွေအလုပ်လုပ်ကြတယ်အလုပ်လုပ်တယ်ဆိုတော့ကိုယ့်အတွက်လုပ်တာနော်ကိုကိုကိုရက်တည်မှုကိုကို ကိုမိသားစုရက်တည်မှုအလုပ်ဘယ်နှစ်နှစ်လုပ်ပြီးရင်ပင်စင်ယူလို့ရဟမ် အဲအဲ့တော့မြတ်စွာဘုရားကတော့ဘုရားဖြစ်တဲ့နေ့ကစပြီးတော့ပြိဋိမံပြုတဲ့နေ့တိုင်အောင်အလုံနာတယ်လို့မရှိဘူးမြတ်စွာဘုရားဟာအလုတ်အလုတ်ဆုံးပုဂ္ဂိုလ်ဒီဘာသာရေးကောင်းတော်ထဲမှာအလုတ်အလုတ်ဆုံးပုဂ္ဂိုလ်မြတ်စွာဘုရားရဲ့နေ့စဉ်လုပ်ငန်းဆိုတာရှိတယ်အထက်ကရာတွေမှာရှိတယ်အဲ့ဒါကြည့်လိုက်ရင်မြတ်စွာဘုရားမှာတနေ့လုံးတညလုံးပဲဒီတခုမဟုတ်တခုလုံတာပေါ့လေ အလုတ်ဆိုတာဘုရားအလုတ်ကတော့ဘာလဲဆိုတရားဟောတဲ့အလုတ်ပေါ့တတ္တဝါတွေခြေချွတ်တဲ့အလုတ်ပေါ့ဟိုဘယ်ဟိုဘာကောမလဲလူလူလူတွေလုတ်တယ်လို့အလုတ်တော့မဟုတ်ဘူးပေါ့သို့တော့ဘာသာရေးအလုတ်ကိုမြတ်စွာဘုရားလုတ်တော်မူခဲ့တယ်မနဲ့စောစောမြတ်စွာဘုရားအိယာကထထပြီးရင်ဆိုတော့မျက်နှာတက်ဘာတက်ပေါ်လေဒါဟိုတပည့်တွေကပြုစုကြ နောက်ဆွမ်းခံကြွသွားတယ်ဆိုဆွမ်းခံကြွသွားပြီးဆွမ်းခံရောက်တဲ့ခါမှာ အဲ့ဒီဟိုကပင်တရားပင်ပေါ့လေအဲ့ဒီရွာရွာထဲမြို့ထဲရောက်တဲ့ခါပင်အဲ့ဒီမှာတခါတရားလေးဟောပါအောင်ဆိုတော့ဆွန်ဆွန်ခံပြီးတော့ခါတရားလေးကဟောခဲ့ရတယ်တရားဟောပြီးတဲ့ခါဖြေချွတ်တန်တဲ့ပုဂ္ဂိုလ်ဖြေချွတ်ပေါ့လေအဲ့လိုတရားဟောလို့အကျိုးတရားရကြတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်အဲ့ဒါနေတခါကြောင်းပြန်လာတယ်ကြောင်းပြန်လာတဲ့ခါမှာဒီယဟန်နေယဟန်နေလည်းနောက်ကြောင်းပြန်လာလို့ဆွန်ဆပြီးတဲ့ခါကျတော့ မြတ်စွာဘုရားဒီခန္ဓာကုတိထဲမှာဝင်ပြီးတော့ခန္ဓာထိုင်နေတယ်အဲ့တော့အဲ့ဒီထဲမထိုင်ရင်ယဟန်နေစွန်းစားပြီးပြီတဲ့အောင်ဒီဒီ assembly hall ထဲမှာပဲမြတ်စွာဘုရားထိုင်ပြီးတော့စောင့်နေယဟန်နေစွန်းစားပြီးအောင်အဲယဟန်နေစွန်းစားပြီးတဲ့အခါကျတော့မြတ်စွာဘုရားသူ့သူ့အခန်းနဲ့သူဝင်သွားတယ်ဆိုပါဒါကိုနန်းနဲ့ပိုင်းလုပ်ငန်းလို့ခေါ်တယ်အဲ့တော့နန်းနဲ့ပိုင်းလုပ်ငန်းမှာစောခံကြွရတယ်ဟိုလူတွေလူတွေကိုတရားဟောရတယ် နောက်ညနေပိုင်းဒီ afternoon လုပ်ငန်းကြတော့ဗာလဲခုနလိုဒီအာခုနကန္နာကုဒီဒီ assembly hall မှာပဲတခါထိုင်ပြီးတော့ယဟန်တွေကိုနေ့တိုင်းနေ့တိုင်းဩဝါဒပေးတော်မူတယ်သူတို့ပဲဒါမှမဟုတ်ဩဝါဒပေးတယ်အဲ့လိုဩဝါဒပေးပြီးတဲ့နောက်ယဟန်တွေက ဟိုကမ္မထမ်းလိုချင်တဲ့ယဟန်ကမ္မထမ်းသင်ပြပေးတယ်ပေါ့လေဘယ်ကမ္မထမ်းဘာဘာချင်းဘာချင်းဘာချင်းအဲ့လိုပြောလိုက်အဲ့လိုပြောပြီးတဲ့နောက်ခန္ဓာကုတိထဲဝင်ပြီးတော့ခဏလှဲနေအိတ်တာမဟုတ်ဘူးနော်ဖះမှာအိတ်တယ်ဆိုမရှိဘူးဟာလှဲပြီးတော့နေပြီးတော့ဒါတော့ဘာခေါ်မလဲအနာယူလိုက်တယ်ပေါ့အဲ့လိုလှဲနေပြီးတဲ့နောက်ကြတော့ဘာလို့လဲဆိုလောကကြီးကိုကြည့်ဒီခုဒီနေ့ဘလူကျွတ်ထိုက်တယ်ခုနညာနေပေါ့ဟုတ်လားဘလူကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ် ရှိတယ်ဆိုရင်အဲ့ဒီကျွတ်တဲ့ပုဂ္ဂိုလ်ရှိကိုတပါးတည်းဖြစ်စေနောက်ပါရဟန်းနေနဲ့ဖြစ်စေသွားတာအဲအဲ့ဒါဟို survey ပေါ့လေ survey အဒီကနေလောကတ attva တွေကိုလာကြည့်တယ်အဲ့လိုကြည့်ပြီးတဲ့နောက်တော့ဘာလုပ်လဲညနေပိုင်းကျတော့လူတွေလာကြတယ်လူတရားဓမ္မတွေလာကြတယ်မနေ့တုန်းကဆောလှူလိုက်ခဲ့တဲ့လူဘာလို့ရှိတယ်သူကညနေကျတော့ပန်းနေဘာတွေနဲ့တခါချော်ရည်တွေဘာတွေနဲ့လာတဲ့ခါအလှူခံပြီးတော့ခါမြတ်စွာဘုရားအဲ့ဒီမှာတရားဟောရတယ်အဲ့လိုတရားဟောတာနဲ့ပဲညနေပိုင်းရောက်သွားတာ ။နောက်လူတွေပြန်လွှတ်လိုက်အောင်ဆိုတာညနေပိုင်းရောက်တဲ့ခါကျတော့ပြန်လွှတ်လိုက်ပြီးတော့အဲ့ကြမှာမြတ်စွာဘုရားရေချိုးတယ်။ရေချိုးပြီးတော့ခဏတပါးတဲ့ကဏကုတိတိုင်တမှာနေပြီးတဲ့နောက်ကျတော့ယဟန်တွေကလာပြီးတော့ပု္ပ္ပာမေ့တယ်ကမ္မထမ်းတောင်းတယ်စသဖြင့်လာအဲ့ဒါယဟန်တွေအတွက်ဒီဒီ afternoon မှာ၃ပိုင်းပိုင်းလိုက်တယ်ဟုတ်လားအဲပထမပိုင်းကပါတော့ ခန္ဓာကုတိတိုက်ထဲဝင်ပြီးတော့ခန္ဓာကုတိကတိုက်ကိုလေဟို assembly hall မှာထိုင်ပြီးတော့ရဟန်းတွေကိုဩဝါဒပေးတယ်ဟုတ်လားနောက်အလယ်ပိုင်းမှာကလောကကိုကြည့်အဆုံးပိုင်းမှာကညနေလာတဲ့လူတွေကိုတရားဟောတယ်နောက်ညပိုင်းဆိုတာညပထမပိုင်းမှာပထမရေချိုးတယ်ပြီးတော့ခဏလေးတပါးတည်းနေလိုက်တယ်ပြီးတော့ယဟန်တွေကိုတရားဟောတယ်ကမ္မထံပေးတယ်စတဲ့ပြုလိုက်တယ်ဒါပထမပိုင်းကုံတော့ရောညညအလယ်ပိုင်း အဲ့ဒါကျတော့နတ်တွေအတွက်တယ်အဲ့ကျလူတွေမဟုတ်တော့ညလည်းညဘူးလူတွေအိတ်ကုန်တယ်အဲ့မှာနတ်တွေလာပြီးတော့မေးတာများလားမင်္ဂလာတုတ်လာမေးတာအဲ့ဒီချိန်ပေါ့ညဒီမှာဟောတာနောက်ညရဲ့တတိယပိုင်းကျတော့တခါဘာပြောဘာလုပ်လဲဆိုညတတိယပိုင်းကိုလည်းဒီပထမပိုင်းမှာတတ်တယ်၃ပိုင်းပိုင်းလိုက်ပြီးတော့ပထမပိုင်းမှာဈဉ္ညာလျှောက်လိုက် exercise ပေါ့မှာဒုတိယပိုင်းမှာခုနလိုပဲအနားယူတယ် တတိယပိုင်းကျတော့အခါလောကကြီးကိုကြည့်ပြန်တယ်တနေ့ကိုနှစ်ခါနှစ်ခါလောကကိုကြည့်နေ့လယ်မှာတစ်ခါကြည့်တယ်ပြီးတော့အခုဗာလဲမနဲ့လင်းငံကြီးလို့ဆိုကြပါစို့နော်မနဲ့လင်းငံကြီးပေါ့လေအဲ့ဒီမှာတစ်ခါကြည့်တယ်လောကကိုကြည့်ပြီးတော့ကျွတ်ထက်တဲ့ပုဂ္ဂိုလ်ရှိရင်အဲ့ဒါသွားဖို့ဆိုတာအဲ့ဒီလိုလို့တော့ဒီဒီဒီနေ့စဉ်လုပ်ငန်းကိုကြည့်လိုက်ရင်မြတ်စွာဘုရားတကယ်နားတဲ့ချိန်ဘာဖြစ်မလဲတိတ်နေတနေ့လုံးမှာ၄နာရီလောက်နားတာရှိချင်းရှိတယ် တခြားချိန်တွေကတော့တခုမဟုတ်လောက်တခုလောက်တခုမဟုတ်တခုလောက်လာဒါဟာဆိုတော့နေတိုင်းလူလူလာလောက်ခဲ့တဲ့လုပ်ငန်းတွေခီးသွားနေတဲ့ခါမျိုးပါမျိုးတော့အကုန်လုံးလောက်ချင်မှလောက်နိုင်မှာပေါ့လေအဲ့ဒီလိုမြတ်စွာဘုရားဟာတတ္တဝါတွေရဲ့အကျိုးကိုမနေမနာပေါ့လေနော်ဆောင်ရွက်တော်မူခဲ့တယ်ဘလောက်ထိအောင်ဆောင်ရွက်တော်မူခဲ့တယ်လဲပြိဋိဘံပြုကံဤငါးကြီးပိုင်းအလိုထိအောင်တတ္တဝါရဲ့အကျိုးကိုဆောင်ရွက်ခဲ့တယ် ပရိနိဗ္ဗာန်ပြည့်ဖို့နိုင်ပန်းအလိုမှာသူပဋ္ဌာဆိုတဲ့ဟိုတခြားဘာသာကဘရပိုက်ကြီးလာတယ်လာပြီးတော့လာတော့သူကမြတ်စွာဘုရားနဲ့တွေ့ပြစီပြောတော့ရှင်အနန္ဒာကတွေ့ခွင့်မပေးဘူးသူလာပြီးတော့ဟိုမြတ်စွာဘုရားကိုမောအောင်ပေါင်းအောင်လုပ်မယ်ထင်ပြီးတော့မရဘူးကွာပေါ့လေမတွေ့ပါနဲ့ပြောတယ်ဟာတွေ့ပြစီဟိုကလည်းပြောမတွေ့ပါနဲ့ပြောအဲ့ဒီဟာကိုမြတ်စွာဘုရားကြားတော့ထွက်လာသူသူငါ့ကိုမေးတာဟာသိကျင်လို့မေးတာငါ့ကိုဒုက္ခပုမေးတာမဟုတ်ဘူးဆိုတော့သူကလာတဲ့ခါကျတော့သူကမေးတော့မြတ်စွာဘုရားကသူမေးတာကိုတိုက်ရိုက်မဖြေဘဲနဲ့ အဲတတိပံတရားအလေးမဂ္ဂင်7ပါးတရားကြောင့်မြတ်စွာဘုရားဟောတယ်အဲခေါ်လိုက်တဲ့ခါမှာသူကသဘောကျတော့တော့ယဟန်ပြုပြီးပါဆိုလို့သူ့ကိုယဟန်ပြုပေးခိုင်းယဟန်ပြုလိုက်တယ်ယဟန်ပြုပြီးတဲ့နောက်သူ့ကိုကမ္မထမ်းပေးလိုက်ကမ္မထမ်းပေးလိုက်တဲ့ခါမှာသူကကမ္မထမ်းယူပြီးတော့ချက်ချင်းတော့တရားအထုတ်တယ်တရားအထုတ်တော့မြတ်စွာဘုရားပြိဋိဘံမပြုခင်မှာပဲသူယဟန်နာဖြစ်တော့အဲယဟန်နာဖြစ်တဲ့ခါသူလာပြီးတော့စောက်တဲ့ဒီလိုယဟန်နာဖြစ်ပါပြီပေါ့အဲအဲ့ဒီနောက် maybe တနားရီနှစ်နာရီပေါ့မြတ်စွာဘုရားပြိဋိဘံပြုတယ်အဲဒါကြောင့်မို့မြတ်စွာဘုရားဟာ အလုတ်လုတ်တဲ့အခါမှာဒီဘုရားဖြစ်ဒီကစပြီးတော့အများအားအလုတ်လုတ်လုတ်လုတ်တာဟာပြန်အဲပြိဋိဘံပြုကံဤညာကြီးပိုင်းအလိုထိအောင်တတ္တဝါတွေရဲ့အကျိုးကိုတည်ဖို့ဆောင်ရွက်ခဲ့တယ်။ဒါဒီလိုဒီလောက်ဒီနှစ်ရှည်ရှည်နဲ့45နှစ်တော့ပြီးတော့နှစ်ပေါင်းကလည်းအများကြီးဒီလောက်နှစ်ရှည်ရှည်နဲ့တတ္တဝါတွေရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်မျိုးဟာရှာရှာရင်မလွယ်ဘူးပေါ့လေ။အဲ့ဒီလိုမြတ်စွာဘုရားရဲ့နေ့စဉ်လုပ်ငန်းကိုကြည့်ပြီးတော့လည်းမြတ်စွာဘုရားကိုသူက အများကြီးကြီးညိုးနိုင်တယ်တိတ်အလုံးလုံးတဲ့ဆရာပုဂ္ဂိုလ်အနေနဲ့ပရိနိဗ္ဗာန်ပြုသွားတဲ့နောက်ရောတဲ့နော်ဓာတ်တော်ဆိုတာမကြံရဘူးလားဓာတ်တော်ဆိုတာရှိတယ်နော်ဓာတ်တော်ဆိုတာမှတော့ဗမာစကားသုံးလို့ပါဟိုအယိုးအယိုးနှုတ်လေးတွေပေါ့လေအယိုးအယိုးကနေပြီးဖြစ်တာမျိုးဓာတ်တော်ပြီးတော့တခါမြတ်စွာဘုရားဒီ45နှစ်ပတ်လုံးဟောခဲ့တဲ့တရားတွေမရှိဘူးလားဒီတရားတွေကိုခြံထားတော်မူခဲ့တယ်ဒီတရားတော်တွေ ဒါသူ့ရဲ့အစာဆရာဖြစ်ပါစေဆိုပြီးတော့ခြံထားတော်မူတယ်မြတ်စွာဘုရားပြိဋိဘံမပြုခင်ပါဘာပြောတာလဲမင်းတို့ငါငါပြိဋိဘံပြုပြီးတဲ့နောက်ဆရာမရှိဘူးဆိုပြီးတော့စိတ်စိတ်ပြည့်မနေကြနဲ့အားငယ်မနေကြနဲ့ငါဟောခဲ့တဲ့တရားတွေကငါဆရာမင်းတို့ရဲ့ဆရာဖြစ်လိမ့်မယ်ဒါကြောင့်မြတ်စွာဘုရားက successor မညှိုးခဲ့ဘူးငါနေရာဘယ်လိုယူလို့မပြောခဲ့ဘူးအာနန္ဒာကမေးတာတောင်မှဟာဒါကအစွဲလန်းရှိတဲ့လူမှဒါမျိုးလုပ်တာတဲ့နော် အစွဲလမ်းရှိတဲ့လူကလားအာငါနေရတော့မင်းယူရေးဟေ့သူဘလူယူရေးလောက်တာလေငါဒီလိုစွဲလမ်းမရှိဘူးအဲ့တော့ငါမှမပြောဘူးလေဒါမှမဟုတ်ငါသင်ချပြခဲ့တဲ့တုတ်ပြီးနမှာဘီလေးတုတ်ပြီးနမှာဝင်နေရှိတယ်ဒါတွေကမင်းတို့ရဲ့ဆရာဖြစ်လိမ့်မယ်ဟုတ်တာပဲအခုထင်အောင်လည်းပဲဒီဟိုမြတ်စွာဘုရားဟောတဲ့တရားတွေဟာလမ်းကျွန်းဆရာဆရာအဖြစ်နဲ့တတ္တဝါတွေကိုကြည်စုပြုနေတော့မှရှိတယ်ဒါနောက်လည်းပဲဒီဒီတရားတွေမကွယ်မချင်းဟာဒီတိုက်မဲ့သွားမှာပဲအဲဒါကြောင့်မို့ဒီအသက်ရှင်တုံးနေမကဘူး ဒီအသက်မရှိတဲ့တော့တဲ့နောက်မှာလည်းပဲဒီကိုယ်ခွေစရာတတ်တော်တို့ဘာတို့ဒီနော်ထားခဲ့တဲ့ထားခဲ့ခြင်းပြီးတော့ဒီမိမိတင်ကြားထားတဲ့တုတ်အပြီးဓမ္မဝိနည်းဆိုတဲ့တရားတွေကိုထားခဲ့ခြင်းနဲ့တတ်တော်တွေကိုအမွေပိတ်ပြခဲ့တယ်အဲ့ဒီအမွေကိုယဟန်တော်များအဆက်ဆက်ယူဆောင်လာကြတယ်နော် ပြိဋိဘံပြုတ်ပြတဲ့အချိန်ကစပြီးတော့တဖြည်းဖြည်းတဖြည်းတဖြည်းဖြည်းယူဆောင်လာခဲ့တာအခုဒီထက်အောင်ဒီဒီဒီခစ်ထက်အောင်ရောက်လာပြီတိုင်းပြည်အနေနဲ့ပြောမှဆိုရင်အခုဆိုရင်ဒီအမေရိကလိုတိုင်းပြည်တောင်မှရောက်လာပြီအဲရှေ့လည်းပဲဆက်ပြီးတော့ပဲဒါသွားတော့မှာပဲအဲတော့ကျင့်ကြံတဲ့ပုဂ္ဂိုလ်ရှိသမျှမြတ်စွာဘုရားသာသနာတော်တည်တယ်လို့ဆိုရမှာကျင့်ကြံတဲ့ပုဂ္ဂိုလ်မရှိဘူးသိတဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်လည်းမြတ်စွာဘုရားသာသနာတော်ကွယ်ပြီလို့ဆိုရမှာဒီဒါကြောင့်မို့မြတ်စွာဘုရားဟာအလုံးခြုံလိုက်ရင်နော် ခုပြောခဲ့တဲ့ထူးခြားချက်တွေနဲ့ပြည့်စုံတဲ့မြတ်စွာဘုရားဒီလိုမြတ်စွာဘုရားကိုငါတို့ဆရာအဖြစ်နဲ့ကိုးကွယ်တယ်ဆရာအဖြစ်နဲ့အတိမတ်ပြုတယ်ဒီလောက်သဘောထားကြီးတဲ့ဘုရားနော်ဒီလောက်တဘာဝကြကြဟောပြနိုင်တဲ့ဘုရားမျိုးဘယ်မှာရှိမလဲမရှိဘူးအဲဒါကြောင့်ဘုရားအကြောင်းကိုအခုလိုအာနိုင်နေချွတ်ချွတ်ကလေးသိထားဖို့ဒါအရေးကြီးတယ်သိထားဖို့ကောင်းတယ် နင်တို့နင်တို့ဘုရားကဘာဟောလဲနင်တို့ဘုရားကဘယ်လိုဘယ်လိုပုံကူမျိုးလဲစသဖြင့်မေးရင်နည်းနည်းပါးပါးတာပြောတတ်သွားရမယ်ပေါ့နော်အဲ့တော့ဘာနဲ့တူလဲဆိုတော့အလွန်အလွန်ကြီးကျယ်တဲ့အဆောက်အဦကြီးတစ်ခုရှိတယ်အဲ့ဒီနာဖြတ်ဖြတ်သွားနေကြတယ်ဆိုတော့ဟုတ်လားနည်းနည်းပါးပါးတစ်ခါလေးအမှတ်တမဲ့ဝင်ကြည့်ဘူးတယ်နောက်လူတယောက်ကမေးတော့ဒီဆောက်အဦကြီးကြောင့်မေးတဲ့ခါကျကိုယ်ကကောင်းမပြောတော့ဟာဒီနေ့ကျဒီဆက်ဝင်ပြီးတော့ကြာကြာနာနာကိုကြည့်တယ်ဆိုတော့အကုန်လုံးသိသွားအဲ့ဒီနောက်ကျတော့ကိုပြောတတ်သွားသလိုပဲနော်ဒါအခုလောက်ဆိုရင် ဖះကြောင့်တော်တော်လေးများနေပါရဲ့နောက်ထပ်နောက်ထပ်သိချင်နေလားဒီနေ့တော့မရတော့ဟမ်အေးအဲ့ဒါကြောင့်မို့ဟိုမှတ်မှတ်သားသားလေးပြအောင်ပေါ့လေနာမှတ်မိအောင်လည်းပဲလုပ်ကြနောက်နောက်နောက်လာဆိုရင်ဒါပါဖြစ်မလဲနောက်နောက်ယရနာတစ်ပါးပါတော့ဟမ်ဒီလားလားဩ ဟုတ်လားအဲအဲအဲ့ဒီကြတော့တရားအကြောင်းပေါ့လေอืมအဲ့ဘာမေးရင်ညာဒီနာတော့